ကျေးဇူးရှင်မဟာဗောဓိမြန်ဆရာတော်ဘုရားကြီးမဟာမိုင်ဒေါစကန်အတွင်း18ရက်4လ2011ခုနှစ်တွင်ဟောကြားတော်မူသောအရိုင်းမှအရင်သို့တရားတော် ကြပါအာမန္တိအထင်ကပမ္ပနာကတံအထင်ကပမ္ပနာကတံဥပောတထာတိလံဥပောတထာတိလံဓမ္မယာသာမိဓမ္မယာသာမိအလောကံကတောအလောကံကတောသီလံတိတောသီလံ တော်သေမဥပောတထတိလောဥပောတထတိလောဓမ္မယာသာမိဓမ္မယာသာမိလောကံကတဝါလောကံကတဝါသီလံတိတသီလံတိတနိဗ္ဗာန်တိနိဗ္ဗာန်တိတတိယံပိတတိယံပိအာဘံတိအာဘံတိသေတရဏေနပါသေတရဏေနပါသီနာမဘာနာတသေနာသမနာယဥပောတထတိလော gifami Ogunam Ganam gifami Ogunam Ganam gifami Ogunam Ganam gifami Tutiyambi Bhutam Ranam gifami Tutiyambi Dhammam Ranam gifami Tutiyambi Thangam Ranam gifami Tutiyambi Bhutam Ranam gifami तटी यामी पुटांबरनांगी स्वामी टाटी यामी ठमांबरनांगी स्वामी टाटी यामी संगांबरनांगी स्वामी तेत्रना कमनामा प्रिपुना นาติภาทาวิรามณีเตขาพรังธมาริยามิ ဒါနာဝိရမဏိပိခာသံသမာရိယာမိသမာရိယာဒါနာဝိရမဏိပိခာသံသမာရိယာမိအာပမသရိယာဝိရမဏိပိခာသံသမာရိယာမိအာပမသရိယာဝိရမဏိပိခာသံသမာရိယာမိမုသာဝါရာဝိရမဏိပိခာသံသမာရိယာမိမုသာဝါရာဝိရမဏိပိခာသံသမာရိယာမိသူရာမေရယမိသဗ္ဗမာတာဌာနာ ဝိရာမဏိတေခာတံပမာရိယာမိသုမာရိယာမိပါပါဝိကာလဘောဇနာဝေယမနိတေခာပရမမာရိယာမိဝိကာလဘောဇနာဝေယမနိတေခာပရမမာရိယာမိနေသနေ တာဝိညာဝါရိတာဝါရိတာဝိတုကဝိတုကဒါသနာဒါသနာမာလာခန္ဓာမာလာခန္ဓာဝိလေပနာဝိလေပနာဒါရဏဒါရဏမန္တနာမန္တနာဝိဘုဒ္ဓနာဌာနာဝိရာမဏိသိခာရမာရိယာမိဝိဘုဒ္ဓနာဌာနာဝိရာမဏိသိခာရမာရိယာမိဩသာသယနာမဟာသယနာဝိရာမဏိသိခာပရဟံသမာရိယာမိဩသာသယနာ သေနာဝိရမိသေတာဗြဟ္မာနိယာမိတေပရဏေနပါထေနပမ္ပနာဝေတံဥဘောတထာတိလံဘရုခံကတဝါဓမ္မအပမာတိနာသံပါရိထာသာသနာ့ပါရိထာ လူပဲချင်းငါထားလာတော့ရွှေဘူရီမင်းညနေ၄နာရီဟုတ်ကလားပဲချင်းအနကပဲချင်းရောက်အနက၄နာရီခွဲရောက်ဟောမအေးအေးလာလိုက်ကြတာအေးအေးလာပြီးဘာလာလို့မာလို့မေးရအောင်မဟင်ဆရာတော်ဟောရခိုင်ပါဟောရခိုင်ပေါ်မှာဟောဟောရခံပြီးဟိုလုံးမှာမို့လားလုံးမှာပါဗျာ အမှားပါပဲလားဘူးတဲ့ဟင်မနစ်ကလည်းခံသွားပြီပြီးပြီဘူးလားဟင်မနစ်ကလည်းခံသွားပြီပဲဟုတ်သားဟင်ဟင်အာထုဖို့ကတခုဆိုရပါတယ်နှစ်ခုအမြဲတမ်းပြောဖို့မလိုအပ်ပါဘူးမှန်ပါပါဟုတ်နော်မှန်ပါပါဗျာတို့ကအာထုဖို့လိုတာဗျာမှန်ပါပါဗျာဟုတ်ဗျာတို့ပါတော့ဟိုညီတော်အာနန္ဒာက ဖရာဟောတဲ့တရားတော်ဒီခုအကုန်လုံးသူကဆောင်ဝင်ရတာကိုမှန်ပါပါဟင်ဆောင်တဲ့နေရာမှာတို့လူကြားယုံမဟုတ်ဘူးသူကသူတန်းကြားလျာပါဤဟုတ်နော်မှန်ပါပါဒါကတော့တို့လူပဲနေမှာနော်ဥပလက်ခိတံမှတ်သားလျာပါဤဟုတ်နော်မှန်ပါပါကြားတဲ့ဟာကိုသူဘာဆိုလိုတယ်တို့သူ့သဘောသူ့တဘာဝကိုသိတာကိုဥပလက်ခိတံ ဟုတ်နော်မှန်ပါပါပြီးတော့ဥပါဒါရိတံဆောင်လေးရပါဣဆိုအဲ့ဒီဖះပြောတဲ့အတိုင်းသူလိုက်ပြီးလိုက်နာတာပြောတာဟင်မှန်ပါပါဗျာညီတော်အာနန္ဒာကအဲ့ဒီသုံးခုနဲ့အဲတရားနာတာတေဗျာရွှေဘူကဟောဘယ်နှခုတော့ပြီးပါမလားဗျာဟင်လို့ဘူးရွှေဘူကဟောဆိုတခုနဲ့ပြီးမှာ ကြားတာလဲနာနာဝေ့ပြီးပြီးမှအာထုံသူလည်းပေမနဲ့ကြားတဲ့ခါဟောနေရတာမှန်ပါလားပါဟင်အင်းလာတိုင်းဟောရတော့လဲတို့လည်းတာနိုင်ဘူးဗျာဟင်ဟင်တခါကြီးပိတ်ပြီးနေရတော့တာဗျာဟင်ပုတ်ကလာအဲအာထုပ်စီခြင်းနာဘာအာထုဝမာတို့တို့ရွှေဘူတွေနဲ့ဆိုရင်တော့ ဒီခါပါဆို၃ကြိမ်တင်เนาะမှန်ပါအေတို့ဟာလာဗျာအေတာငါပူဇော်ပွဲเนาะဒါပြီးတို့ခုလိုဩဝါဒခံပွဲဟုတ်ကလားဗျာအဲ့ဒီဘွေတိုင်းဘွေတိုင်းဘာဒီပြောခဲ့တာတို့ခန္ဓာကဓာယုံနဲ့တည်ထားတဲ့ဓာတ်ကောင်းမှန်ပါဘူးเนาะ နော်မှန်ပါပါတို့မြင်နေရတဲ့ဒီတန်ဌာနာနှပိတ်လို့ခေါ်တဲ့လူသရံယောက်ျားသရံမိန်းမသရံဒါကကုသကံကဖြစ်လာတာနှစ်ခုနော်မှန်ပါပါဟုတ်နော်နှစ်ခုနှစ်ခုနှစ်ခုတို့ကတစ်ခုမဟုတ်ဘူးနှစ်ခုနှစ်ခုဟုတ်နော်ခန္ဓာကတော့ဒါကောဒါဟုတို့ပါတော့တန်ခါပုံစံပွဲကလေးကပြောခဲ့တဲ့စကားနှလုံးနော်မှန်ပါပါဟင် ဒါတန်ခါဘူတော်ဝဲကလေးကပြောခဲ့တာမနှစ်ကလည်းဒီစကားပါတာပဲဒီနေ့လည်းထပ်ပြောမှာပဲဟုတ်နော်ဟင်အဲ့တော့သူဟိုခန္ဓာကဓာတ်နဲ့တည်ဆောက်တာတချို့မြေသားဘူးဆောင်းတယ်ဟိုလီတာမီတာကနောက်လိုက်ပေါ်လေဒါလေးပါတော့ဘာရာကြီးတယ်ပဲသို့တော့တခုဥဆောင်ပြီးတော့ဖွဲ့စည်းတာများပါတယ်ဟုတ်နော်တခုဥဆောင်တာဖွဲ့စည်းအဲတခုကဥဆောင်ပြီးဖွဲ့စည်းထားတာများတယ် တချို့ကြနှစ်ခုလောက်ဥဆောင်ကြီးဥဆောင်မှာပေါ့လေဟုတ်ဗျာသူတို့အသေးပင်ခေါ်မှာပေါ့ညီဥဆောင်ရင်ရေပါမှာပေါ့ဗျာလေဥဆောင်ရင်မိပါမှာပေါ့ဗျာဟင်သူတို့တိုက်ခန်းတစ်ခုတစ်ခုနဲ့ဥဆောင်ကြအမှာအဲ့တော့သူဓာတ်ကတော့ဓာတ်ပြဘာမှသိတာမဟုတ်ဘူးတဲ့ရင်သူကကြိုက်လိုက်မှာပဲမတဲ့မကြိုက်ဘူးပေါ့ကားကြီးကြည့်ပေါ့ဗျာဘာသိတော့သူ့သူသူနဲ့ကြိုက်တဲ့စီတာထည့်ပြလိုက်ဆက်တာနှိုးပြလိုက်သွားတာမဟုတ်ဘူးလား ဟုတ်နော်ဟင်သူ့သာသာထည့်ပေးပါဗျာကာကြီးသွားပါဗျာစက်တီလေဟုတ်နော်ဒါဒါသူတို့ကဒါနဲ့တီစောက်ထားတာတို့ခန္ဓာကလည်းဒါနဲ့တီစောက်ထားတာမှန်လားပါဟင်သူဒါနဲ့အဲတဲ့ရင်ကြိုက်သည်ဟုတ်ဗျာသူဒါနဲ့မတဲ့ရင်မကြိုက်ဘူးတဲ့တာလည်းမဟုတ်မတဲ့တာလည်းမဟုတ်တော့ဘာသိဘာသာနေမှာပဲဒီသုံးခုနဲ့တို့မိခဲ့ကြရတယ် ဘယ်ချိန်ကနေတော့မွေးကလေးကဟုတ်တယ်နော်မှန်ပါပါဗျာမွေးကလေးကနော်မှန်ပါပါဗျာဟင်ဖွာဘက်တော့မွေးရပါအဲ့ဒါကအဲဓာတ်ကလည်းအပြင်ကအာယုန်တွေကတိုက်တယ်အစင်မှလည်းအစင်မို့အတမ်းမှလည်းအတမ်းမို့နာမှလည်းနာမို့သူတန်းနဲ့သူဆောင်တာအဲ့တော့ခန္ဓာတန်းနဲ့သူတန်းနဲ့အဲကြိုက်ရင်ကြိုက်သွားတာပဲမှန်ပါပါမကြိုက်မကြိုက်ဘူးပဲ ငါကြီးလဲဒီစကားဓာစီထည့်ပြီးမသွားယုံရှိတာပုံတော့မှန်ပါပါဟင်ဓာစီကားဒီစထည့်ပြီးတော့ဟောသွားရပါဘူးဟင်မသွားဘူးပဲဗျဓာစီကားဓာစီထည့်ပြီးတော့သွားပါပါဒီစကားဒီစထည့်ပြီးတော့သွားပါပါသွားတာပဲဗျဓာခေါင်ကခေါင်ဓာခေါင်တို့ဒီလဲဓာခေါင်နေအတူတူပဲဒိဋ္ဌာမှာလည်းဒီတိုင်းပဲတို့ဒီတိုင်း dot com နော် dot com dot com dot com dot com က dot လောက်ပဲတည်တာပဲဒီကြတဲ့ရွှေဘူဘူဆိုးတဲ့ထင်တာပဲကားကအဲဒီဇယ်ကဓာတ်စီထည့်ပေးရင်အဲမသွားရုံပဲထင်တယ်မှန်ပါပါဘာပြန်ပြောသေးတော့ပြောပါဗျာရန်လုပ်သေးလားမလုပ်ပါဘူးဗျာရွှေဘူကြတော့မကြိုက်တာလေးတွေ့တော့ပဲလေဒေါသဖြစ်ပေါ်တယ် ကားလောက်တော့မလိမ္မာတဲ့ဟာဟုတ်နော်မင်းလည်းတော့ကားလောက်လိမ္မာလားမလိမ္မာဘူးအဲသူလည်းဓာတ်ကောင်းမယ်ကိုလည်းဓာတ်ကောင်းမယ်ဟုတ်သားနော်မှန်ပါဗျာဟင်အဲသူဟိုဓာတိကာဓာတိလေးထည့်ပြီးတော့သူသွားတာပဲမဟုတ်ဘူးလားသွားတော့သူသူတန်းနဲ့ကြိုက်တာတွေ့ထည့်ပြီးသွားတာပဲရှိတာတို့လူပြုံပြုံပြုံပြုံနဲ့ပဲနေတော့မရှိပါဘူးဗျာဟင်ဘာပြောသေးတော့မပြောပါဘူးဗျာ ဟင်ဒီဒုက္ခတွေရွှေဘူတွေကားလို့ကြင့်နိုင်ရင်ကိုတော်တော်တော်မှာရွှေဘူတွေကားလောက်လိမ်မာရင်တော်တော်တော်မှာလိမ်မာအောင်ကြိုးစားမှာပါဗျာအော်ခုမှမှာပါပဲလားဘုထိတ်တရားဟင်ဟင်ဟင်ခုမှမှာပါရှိသေးတာလားဓာတ်ကောင်းနေနော်အဲ့တော့ဓာတ်ကောင်းကမွေးကလေးကပါလာတာမှန်ပါဗျာနော် အဲ့တော့သူ့မိ၍ဖြစ်တဲ့ညင်ကဟောမွေးကလေးကဒီညင်ပါတာနော်ဟုတ်နော်မှန်ပါဟိုတို့တို့ကြိုက်သူကလည်းသူကြိုက်တာပဲသိတယ်တစ်ဖက်ဘာဖြစ်တယ်မဖြစ်တယ်သူမသိဘူးကိုကြိုက်ဖို့ပဲသိတယ်ပေါ့ဟုတ်နော်ကိုကြိုက်ဖို့ပဲသိတဲ့ခါကျတော့လုံတော်လည်းကိုကြိုက်တာပဲရွေးလို့မှာပဲတစ်ဖက်ဘာဖြစ်နေနေဟုတ်နော်မဟုတ်သူကလည်းထိကနေဆိုသူမုံမိုးရသိမှာပေါ့ဟုတ်နော်ဟေးတစ်ဖက်ဘာဖြစ်နေနေသူမုံမိုးရတော့ပဲသိမှာပဲဟုတ်နော် အဲတော့ကျင့်တော့လဲမုန်းကျင့်မကျင့်မှာပေါ့ဟုတ်နော်မှန်ပါပါဟင်အဲသူကမွေးတာပါအဲတော့တို့ဒီမှာအဲ့ဒီဓာတ်နဲ့အတိုင်းထားကြရင်တော့တိတဲ့ဒီရိုင်းမှာနော်နော်မှန်ပါပါရိုင်းမှာရိုင်းမှာဟင်ဟုတ်ကလားအဲ့တော့တို့ရွှေဘူတွေကရိုင်းကျင်သလားယင်းကျင်သလားယင်းကျင်ပါပါမေးရင်တော့ကောင်းတယ်ကြီးတဲ့ရွေးဖြေတာ လုံတော့လဲဆိုးရည်ကြီးတဲ့ရွေးလုံတာဟုတ်နော်ဟင်ခြေတော့ဘာတွေတော့ဟင်လုံတော့ဟောဟောတော့လုံပါပါဗျာ။အော်မိုင်းဟုတ်ကဲ့ဗျာ။ခဲတော့တို့ရိုင်းနာကိုယင်အောင်ပြင်ဖို့သို့မဟုတ်ရင်ဟိုဓာတ်ညင်ကိုလူညံဖြစ်အောင်တို့ကြိုးစားရမှာ။မှန်ပါပါမှန်ပါဗျာ။ဘယ်ဆရာသမားကဟောဟောတာလေးပါ။မှန်ပါပါ။ပြင်သိကျင်တာပါ။နော်။ မှန်ပါပါဗျာဟင်ဘယ်တန်ခါကဟောဟောဘယ်သွားနာနာအဓိကကဒါပါပဲမှန်ပါပါဗျာနော်ရိုင်းနေတာလေရင်သိချင်တာပါတို့မဟုတ်လို့ရှိရင်ဓာတ်ညင်ငူတို့ကလူညာနဲ့ပြောင်းသိချင်တာနော်မှန်ပါပါဓာတ်ညင်ငူတို့ကလူညာနဲ့ပြောင်းရမှာတင်နေမှန်ပါပါဗျာပြောင်းပြီးဗလားပြောင်းပါပါဗျာဘယ်တော့ငါပြောင်းတာတော့ဖွာကား ဟိုတက်တက်လုံးကဟာသုံးနေနဲ့ပြီးပလားပြီးပါဘူးခင်ဗျာရှင်းလဲကြိုးစားရပါဗျာဟုတ်ကလားဟင်တနေ့လုံးကဟာကြီးဖွာသုံးနေနဲ့သုံးနေကကောအကုန်လုံးအဖတ်တင်ရလားအကုန်တော့မတင်ပါဘူးခင်ဗျာဘယ်တော့ပြန်ပါဖွာတော့တခါတရမှာဖရာပုတ်ပါမလားမှန်ပါဗျာတို့တော့ချင်းတွေကငါးပါးပြန်ပါသွားတယ်ဆိုလို့မပါပါဘူးဖရာပုတ်ကလားဟင် တို့ကပြင်ရပါဗျပြင်ပါတယ်ဗျာဒီတာဟုဘုရားကပါလို့တန်တော်သောဘဂဝါဓမ္မထာယဓမ္မတိပိတိဘုရားရှင်ဒီသူကိုယ်တိုင်ယဉ်ကျေးအောင်သူကိုယ်သူဆုံးမပြီးတော်မှအများကိုယဉ်ကျေးအောင်ဆုံးမသည်ဆိုဟုတ်နော်ဟုတ်နော်တန်တော်သောဘဂဝါဓမ္မထာယဓမ္မတိပိတိဆိုဘုရားရှင်ဒီသူကိုယ်တိုင်ယဉ်ကျေးအောင်ဆုံးမပြီးမှဟင် ဝင်နေရတွေကိုယဉ်ကျေးအောင်ဆုံးမသည်ဆိုဟုတ်ဗျာမှန်ပါပါအဲ့တော့တို့ကယဉ်ကျေးအောင်ကိုကိုကိုဆုံးမရအောင်မှာဗျာမှန်ပါပါဟုတ်ကလားမှန်ပါပါဒီအဲ့တော့တို့ဟိုဓာတ်ညင်အတိုင်းသွားရင်တော့ဓာတ်ညင်ကသူနဲ့ကြိုက်ရင်ကြိုက်မှာပဲလေနော် မှန်ပါပါကြိုက်တော့သူ့အကြိုက်နောက်ကဘာတွေလိုက်တာမှာဆိုတဏှာတို့မာနတို့ဒိဋ္ဌိတို့ဒီအုပ်စုတွေနော်မှန်ပါပါဟုတ်နော်အဲဒီသူ့အုပ်စုလာမှာတဏှာမာနဒိဋ္ဌိဓာတ်တွေလာတော့မှာအဲတော့တို့ကအကြိုက်ထမ်းလာရင်မဝင်မှာနော်မှန်ပါပါနော်မှန်ပါပါသွေးတက်သွေးထမ်းလာမဝင်တာပဲလေမှန်ပါပါမဝင်လာတော့ရှေ့ရကောင်မှမသိတဲ့ အကုသိုလ်တစ်ခုထပ်တိုးဦးမှာနော်မှန်ပါပါမှန်ပါဗျာမောဟအုပ်စုတဲ့ဝင်သွားတယ်နော်မှန်ပါပါဟုတ်နော်အဲ့တော့ဒနာမာနဒိဋ္ဌိဒါနဲ့တို့လုံလုံကြရမယ်ဘာအာယုံပဲအာယုံတွေးတွေးလိုချင်တာပဲပြီးတယ်ဟုတ်ဗျာအဲမရရတဲ့နီးနဲ့ပြိုင်မယ်ဟုတ်နော်ဟင်ပြီးတော့ငါပိုင်လို့ဆွဲမယ်ဒီသုံးချက်ထင်နော်ဒီသုံးချက်နဲ့သွားမှာတူဟင် ကိုမတည့်တဲ့အာယုံကိုရှိလာပြီးထိကြိုက်တော့မကြိုက်ဘူးပေါ့နော်မှန်ပါပါမကြိုက်ဘူးပေါ့မကြိုက်တော့လဲဒေါသဖြစ်မှာပေါ့နော်မှန်ပါပါဒေါသဆိုတာသူတစ်ပါးပြမာတာပြောတာလေမှန်ပါပါစိတ်တူတာပြောတာမဟုတ်ဘူးတို့ဝေဘူးဆရာတော်ဘုရားကြီးတို့ကြတော့စိတ်ဖတ်တယ်စိတ်တူတယ်ဟင်သူအမြင်မတော်တာတွေးလို့ရှိရင်ဘာမှသူ့လက်ထဲမပါရင်ဖဏန်းနဲ့ကောက်ချသွားတာ ဟုတ်ဗျာခဏနဲ့ကောက်ခါပေါ့ဆိုသူတူဥဒုမနာရိုက်ခံလာဆုံးပဲတပြက်ဘာမှမတွေ့တပြက်စီးနေပြီမဲ့ခေါင်းချပေါ့အမြင်မတော်တာတွေ့ရင်လေအဲ့ဒါကစိတ်ကြီးတယ်လို့ခေါ်မှာစိတ်တူတယ်လို့ခေါ်တယ်ဒေါသမဟုတ်ဘူးသူ့မှာသူတစ်ဖက်ကိုပြင်းမှားလို့တဲ့စေတနာမရှိတော့ဘူးနော်ဒေါသဒေါသဆိုတာပြင်းမှားတာပြောတာနော်သူတစ်ဖက်သားကို ပြင်းမှားတာအဲ့ဒါဒေါသနော် ဟင်ကိုမကြိုက်လို့ပြင်မာတာဒေါသနော်ဟင်ပြီးတော့ကိုမကြိုက်တဲ့အတိုင်းအဲကိုတဲ့တာမနာလို့တော့အိတ်တာထင်ဟိဟင်ကိုလိုသူများကောင်းသမ်းမှာကိုတုံတို့တော့မစ္စရိယထင်တယ်ဟိနော်ဟုတ်နော်ပြီးတော့တို့ရှီအိုးမှာပေါ့ဗျဘယ်တော့ငါငါဘာမလုပ်ခဲ့မိလို့ဘယ်တော့ငါငါဘာလုပ်ခဲ့မိလို့ ਨੇ ဟုတ်ဗျာ ဟင်ကိုရပေါရလားလေးမလုတ်ခဲပြီးတော့နောင်တဖြစ်မှာလေကိုခံရမယ့်ဟာမျိုးကိုလုတ်ခဲပြီးတော့လေနောင်တဖြစ်မှာလေအဲ့ဒါကိုစာလို့ကိုကိုစာလို့ခေါ်ပါတယ်အဲ့ဒါဒေါသအုပ်စုတဲ့ကပါဟုတ်နော်မှန်ပါပါအဲအဲ့ဒါဒီဝင်လာမှာပေါ့ဒါဝင်လာတော့လေတို့စိတ်တွေထမ်းလာမှာနော်မှန်ပါပါဟင်စိတ်စိတ်ထမ်းရင်မဝင်မှာပေါ့မဝင်တော့ဘယ်သွားမှာတော့အနုတ္တပဆိုတဲ့မကြောက်တရားဒေါသလွန်ရင်မကြောက်တော့ဘူးပေါ့ဗျာ ဟင်လောဘလွန်တော့မချက်တော့ဘူးပေါ့ဗျာဟင်ရှေ့အမှန်မသိတာကြောက်အမှန်မသိတာဒါမှမဟုတ်သူ့ကိုမောဟတွေပြန်ထည့်ရတာနော်ဟုတ်နော်အဲ့တော့ရှေ့ရမှန်မသိကြောက်ရမှန်မသိဖြစ်လာတယ်ဆိုရင်တော့ဘလောက်ရိုက်မထင်တော့ရိုက်ပါခင်ဗျာရိုက်ပါပုတ်ကလာတို့ရွှေဘူဒီဟောဈေးတွေများများမေးအောင်မရိုင်းတဲ့ရိုက်ပါဗျာမရိုင်းတဲ့ရိုက်အဖိုးဟော မရိုင်းတရိုင်းဆိုရင်တော့လင်းတစ်ပိုင်းငန်းတစ်ပိုင်းပေါ့ဘယ်လိုပြောရမှာတော့လင်းမွေကြီးပြောရမလားငန်းမွေကြီးပြောရမလားလင်းတစ်ပိုင်းငန်းတစ်ပိုင်းဘာတော့ဖိုးရောင်တင်ရဘာတော့ဖိုးရောင်တင်ရလင်းတစ်ပိုင်းငန်းတစ်ပိုင်းပါဗျာဟင်လင်းတစ်ပိုင်းငန်းတစ်ပိုင်းဘာလင်းတစ်ပိုင်းငန်းတစ်ပိုင်းနဲ့ဗျာနိုင်အဖိုးရောင်တင်ကဘာကြီးလို့လင်းတစ်ပိုင်းငန်းတစ်ပိုင်းဟုတ်ကလားဟင် ဒါရင်နောက်တစ်ခါတွေ့ရင်ဘယ်လိုခေါ်မလဲအဖိုးရောင်တင်ခေါ်ရမလားလင်းတစ်ပိုင်းငန်းတစ်ပိုင်းခေါ်တယ်ဟင်ရှုဖို့ရလာရင်ဘယ်လိုခေါ်ရမှာလို့အဖွားခေါ်မနော်ကြာခေါ်ရမှာပါဗျာဘယ်လိုဘယ်လိုအစာကြမလေးစမိုင်းနာတော့မဟုတ်ဘူးလားဟုတ်ပါကြာခေါ်ပါတော့ဗျာဟုတ်ပါဘူးဟုတ်ကလားဒီအဖွားစာကြတော့မှထားတော့ ဟေးဟေးရပါပဲဗျာပုဂ္ဂလာဗျာဟေးတို့ကရိုင်းတုံဗျာရိုင်းတုံဗျာဟင်ရိုင်းတုံဗျာအဲ့တော့တို့ဒီအရာကိုရင်အောင်သင်ရမှာနော်မှန်ပါပါဘုရားဘယ်တော့အဖိုးဘွားကလည်းရင်နာကြီးတဲ့လာကုန်ပြီဇာလက်တိုင်မထားပဲနဲ့ဘူးဟင်ဒီဇာမတပဲနဲ့ကိုတဲ့နေပြီဟင်ဟင် တို့ဟေးမရသေးဘူးဘွားရဟေးမရသေးပါဘူးဗျာတို့ဒီလောက်ဟိုတို့ရိုင်းနာကြီးကအခုမှဟုတ်ဘူးဘဝဆယ်ဆယ်မှန်ပါပါနော်တန်တရာဆယ်ဆယ်မှန်ပါပါရိုင်းလုံးပဲရိုင်းရင်တိုင်းရိုင်းလာတာအခုသာဗုဒ္ဓဘာသာနဲ့တွေ့လို့အဘယ်လိုနေမထင်တော့ဟင် ဟုတ်ကလားဟင်ရိုင်းလုံးပြဟင်တို့ဘာတော့ပြောနေကြအဲရင်ကြကြရင်နီးတွေကြကြရိုင်းတွေပြဟုတ်ဗျာမှန်ပါပါဟင်လင်းလည်းမရကြကြရင်နီးတော့ပဆိုးတော့မကပ်ဘူးအိမ်ကြီးတော့မကပ်ဘူးဟုတ်ဗျာဟင်အဲအဲလင်မယားခံကနေပြီးအဲသားသမီးတွေပဲထွက်လာတော့နင်းနေဦးပဆိုးဟောင်းလေးနဲ့စုကြဲလေးတော့ပါတယ် ဟုတ်ဗျာဘင်းကိုရက်ွက်ထဲလောက်လဲတယ်ဆိုရင်တော့အပေါ်ဘုံအင်ကြီးဘာတို့တဘာနွမ်းလေးတော့ရှာအင်ကြီးလေးတော့တင်လောက်ပြီဟုတ်ဗျာဘယ်ကညာကဖိတ်တယ်ဆိုမှဘာတို့တိုက်ပုံအင်ကြီးနဲ့ရင်တော့တာထင်တယ်ဘယ်တော့မှရင်တော့တသိရှိကြမှရင်လားဟုတ်ဗျာမှန်ပါပါဗျာဟုတ်ကလားဗျာမှန်ပါပါဟင်အဖိုးရောင်တင်ပဲချိန်ကြမှရင်တော့ဟုတ်ကလားဟင် အဲအဖွားရောင်တင်ရှိကြတော့ပဲလေတို့ရင်းနေမဟုတ်ဘူးလားဟာမရင်ဘူးတဲ့ဗျဟုတ်လားတိုက်ပေးရရတိုက်ပေးရအောင်ပဲဟုတ်နော်မမဟိုယိုယိုအရန်ကြီးကနေပြီးဝိပဿနာညာနဲ့ပြင်ဆင်ပေးလို့ရင်းလာတာတောင်အိမ်ကြရိုင်းမနော်လူရှိသူရှိလောက်သာဝိပဿနာဉာဏ်တော်ဝင်ယူနိုင်တယ်။မှန်ပါ။ဟုတ်နော်။မှန်ပါပါဗျာ။ဟုတ်နော်။မှန်ပါ ဟင်တို့သောတာပန်ဆင့်ထိရောက်တဲ့ပုဂ္ဂိုလ်တောင်မယားနဲ့တွေ့ရိုင်းအောင်မှန်တော့မှန်ပါပါဟုတ်ပါဟင်သာသမီတွေနဲ့တွေ့ရင်တော့ရင်နိုင်တော့တယ်မယားနဲ့တွေ့ရိုင်းတော့မယ်ပေါင်းတော့ဖားပေါ်လာပါဟုတ်တယ်နေဗျာဟင်တခါရာခံတောင်သိမกินသေးဘူးအနာခံကြမှာမိသားစုနဲ့ရင်နာနော်မှန်ပါပါအနည်းဆုံးအရဟတို့အရဟတာမဲ့ရောက်မှ ကိုတယောက်တည်းယင်မှာနော်ဟုတ်နော်မှန်ပါပါဒါမို့ဝေဘူးဆရာတော်ဘုရားကြီးအမြဲတမ်းအဲ့တော့ပြောသွားတဲ့တရားတွေပါပါသေးတယ်ကိုကိုကိုရှိခိုးပြီးဗလားကိုကိုကိုရှိခိုးပြီးမှတာရုခေါ်ပါဆိုဟင်ကိုကိုကိုဘယ်တော့ရှိခိုးမလို့ကြိုးစားနေပါတယ်ဗျာသူအရာတာမဲ့ရောက်မှယင်မှာမဟုတ်ဘူးလားအဲ့ဒီခါကျမှဥသုံးခြင်းချမှာတခါတခါနာခံလောက်တော့ကျိန်လောက်ပဲချအောင်မယ် သောတာပန်ရောက်မှတစ်ချိန်လောက်ချမှာကိုကိုကိုကိုကိုပြောတာကိုကိုကိုဘယ်နှခါရှိခိုးပြီးပြောဘာဖြစ်လို့မခိုးတာတော့ကိုကြောင့်ကိုသီလို့ဗျဘာလို့ရှိမခိုးတော့ဘူးကိုကြောင့်ကိုသီလို့ဟုတ်ကလားဒီညိုကြီးစရာတော့မလားအေးဖို့တော့ ဘယ်လိုတော့ဖို့ထိတ်တာမှန်လားကိုကိုကိုအကြောင်းပြီးတော့ကြီးညိုသည်ခြင်းစရာကောင်းလားမကောင်းပါဘူးမကောင်းဘူးလေဟုတ်တော့အဲ့တော့ကိုကိုကိုကြအကြောင်းပြီးလို့ရှိရခိုးတာကျမခိုးတော့တာဗျတိုင်းသူတစ်ပါးလေးရှိခိုးတာဟောအကြောင်းမသိလို့နေမှာပေါ်ဗျပါဟေးဟေး ဟင်သူနာသူတို့သူနာတွေကြတော့ဘာလို့ရှုပ်ရှိခိုးလို့ဆိုအကြောင်းမသိလို့နေမှာပေါ့ဗျာကိုကိုယ်တိုင်ဖယားမြင်ဘူးသေးဘူးနော်မှန်ပါဗျာဟင်ဘယ်လိုလို့ဟိုနိဗ္ဗာန်ကိုမျက်မှောက်ပြုတယ်ဆိုတော့ကိုမျက်စိအောင်ကိုညာမျက်စိအောင်မြင်တာကိုပြောတာပါဟုတ်နော်ဒီအ ਨੇ ဆုံးဟိုတော့သောတာပတိမလောက်ရောက်တဲ့ပုဂ္ဂိုလ်ကြမှာဖယားကိုမြင်ပါတယ်မှန်ပါပါဗျာဖယားမြင်ရင်တန်ခါလည်းမြင်တော့တာပါပဲမှန်ပါပါဟုတ်ကြဟိုတရဏဂုမြေးတာကလည်းအဲ့ဒီ သောတာပတ္တိမေရောက်တဲ့ပုဂ္ဂိုလ်မှမြဲတာပါတခုပါတဲ့တို့ယူထားရင်တော့တရဏဂုံတီးနေမှာပဲလေဘာသာမစွန့်သမျှတရဏဂုံကတော့တီးနေမှာပဲမှန်ပါပါဗျာဟုတ်နော်မြဲတာကတော့အဲ့ဒီသောတာပတ္တိမေရောက်မှအဲ့ဒီခါကြမှာဖရာကိုယ်တိုင်မြင်ပြီးရှ िख ိုးမှာဗျမှန်ပါပါတန်ခါကိုယ်တိုင်မြင်နဲ့ရှ िख ိုးမှာဗျပါတော့အကြောင်းသိပြီးရှ िख ိုးပါလေမှန်ပါပါဟင်အခုတော့ခမှန်းနေရှ िख ိုးနေရတာဟုတ်နော် အဲ့တော့တို့ကသင်ရမှာဒီတိုင်းကြီးမနေကြပါနဲ့ဟင်ဒီတိုင်းကြီးမနေကြပါနဲ့ပြင်ပေးကြပန်းပါဟုတ်ကလားတို့ဟိုတော်ဆိုတော့တော်ပြောပြောမှာပေါ့တော်ကငိုတို့ညှစ်တို့အပူလွန်ရာကထွက်တဲ့ဟာတွေမှန်ပါပါအစိတ်ရှိတယ်မှန်ပါပါဒီတိုင်းသားလို့မရဘူးတို့အစိတ်တရသေးတာဟင် အစိတ်တပ်ပြီးမှတို့စားရတာဒီတိုင်းစားရင်မိုးလည်းတောက်တာပဲမိုးမူးဖေးဆိုရင်ဘယ်လိုမှမခံနိုင်ဘူးမိုးတောက်ရင်လေညက်လည်းတောက်တာပဲအဲတော့သူ့ကိုအစိတ်တပ်ပြီးစားရသလိုတို့ဒီကိုခန္ဓာကြီးကလည်းကင်းမှကင်းလို့မရတာကွမှန်ပါပါဟေးဒီဓာတ်ကောင်းကြီးမိပြီးတို့ကဟိုကို့အတွက်ရှားရှားရအောင်မှထင်ဟေးနော်ကို့အတွက်ရှားရအောင်မှထင်တယ်ကို့အတွက်ရှားရအောင်မှကို့အတွက်ရှားရအောင်မှ အဲ့တော့ကိုတို့ရှာဖို့ဆိုတော့သူ့အရိုင်းကိုတို့ကယင်အောင်လုပ်ပြီးတော့တို့ကိုခိုင်းစားရအောင်မနော်မှန်ပါပါဗျာဟင်မှန်ပါပါခိုင်းစားကြသံပါမှန်ပါသူခိုင်းတာကြည့်တဲ့လုံမနေပါနဲ့ဟုတ်နော်တို့တတိနဲ့မှတ်ခဲ့လို့ရှိရင်အာယုံထိုးပေးတဲ့အစာကိုကိုယ်အစာကိုစားတယ်လို့သဘောထားပါအဲ့ဒါဘူပိုင်မဲလေအာယုံတော့စိတ်ပါသွားလို့ ပညာအမှတ်နဲ့လိုက်သွားရင်ကိုယ်ခန္ဓာကိုသူများကို ထိုးကြွေးနေရတယ်လို့မှတ်ပါမှန်ပါပါဗျာဟုတ်နော်မှန်ပါပါဗျာဟင်အဲ့ဒါတည်းတင်ညာမှနဲ့အာယုံတော့ဒုစိတ်ပါသွားလို့ရှိရင်အာယုံလေသားတာခံရမှာပေါ့ဟုတ်နော်အဲ့ဒါဆိုကိုယ်ဘဝကို သူများကို ထိုးကြွေးနေတာဟုတ်နော်မှန်ပါပါလာသမျှအာယုံဘယ်ကလာလာကိုယ်စီမှာတတိထားပြီးလက်ခံလို့ရှိရင် အာယုံကိုရတဲ့ရတဲ့ခံစားတဲ့ခံစားတိုက်တဲ့အာယုံကိုကိုကပိုင်ရှင်နေရာကနေပြီးစားတာမှန်ပါပါကိုဖို့စားတာမှန်ပါပါအဲ့တော့တို့ရွှေဘူကအခုပဲနေတော့ထိုးပေးလားယူစားလားအဖွာထိုးပေးဦးသုံးဆောင်ကြပါဟုတ်ပါမလားအဖွာရဟွန်းဘယ်တော့ငါစားဘူးတာတော့ဖွာကြားပါပြီခင်ဗျာဟုတ်ပါ ဒီဖွာတော့ကြာပါပြီနဲ့ဖွာတော့ပြီးနေတာပဲအဲဘယ်လိုစားတာတော့ဆက်မေးဦးမှာဖွာတော့တော့နေမမေးပါဘူးအမရှောင်းနိုင်မရှောင်းဘူးလေကဲဒါတိုင်းတော့ပဲမောမှာပေါ့ဟေးဟေးအဲ့တော့တို့ကတဘွားလုံးလုံးကသူများဖို့ကြီးတဲ့မှန်ပါတယ်ဗျာကိုဖို့ရှိသလားရှိပါဗျာသူများဖို့ကြီးတဲ့ဗျာကိုဖို့လုတ်ပြီးဗလား နံပါတ်1ကတော့ဓာတ်ကောင်အတွက်ဓာတ်ပါချပေးရတဲ့အလုပ်နော်နံပါတ်2ကတော့တစ်ဖက်အာယုံကြိုက်အောင်ဆွဲဆောင်မှုရအောင်ကိုကလိုက်လုပ်ပေးရတဲ့အလုပ်နံပါတ်3ကတော့ကိုယ်ထဲရှိတဲ့ကိလေသာခိုင်းတဲ့အတိုင်းလိုက်လုပ်ရတဲ့အလုပ်ဟောဒီသုံးလုပ်ပဲတို့လုပ်ဖူးသေးတယ်ဟုတ်သလားဟင်အဖွားဟုတ်ဟုတ်ပါမလားအဖွား အဲ့ဒါလေးကိုလွတ်အောင်လို့ကြိုးစားနေတာပါဗျာဟုတ်ကလားဗျာဟုတ်ပါတယ်ဗျာဟင်လွတ်ပလားဖွာရေမလွတ်သေးဘူးဗျာဟင်ဟင်ဘယ်ဘယ်တော့လုံးမှာတော့ဖွာရေကြိုးစားနေတာဗျာဟာကြွားကြိုးစားနေတာနဲ့ပြီးတာဖွာတော့ဟုတ်ပါလေကြိုးစားမှာပေါ့ဒီလိုတော့ဘဝတွေကအမှုတွေပဲဥစ္စာရင့်မှာမဟုတ်ဘူးဘယ်တော့တော့ဘယ်တော့ရင့်မှာတော့ဖွာရအဲ့ရင့်အောင်ကြိုးစားနေတာပဲဗျာဘာနဲ့ရင့်မှာတော့ဖွာရဝိပဿနာနဲ့ရင့်မှာပါဗျာအော်မရင့်မလားဗျာဝိပဿနာကမရင့် 啊，这花我。花嘞，你老金，你要多大碗地米包不呀？很好个啦呀，工地的不啦？啊，呃呃，这下面尾巴子拿菜籽那工老微薄。菜籽你要么工的吧？不，别拿马肉。嗯嗯。有难怪有老几把来了不呀？哦妈，有难怪有，包个啦，快来妈妈啦。快来妈了不呀？把肉一冬过了啦，把肉。 စားတော့ခွဲတာလားအိမ်သုံးခွဲတာလားမဟုတ်ပါဘူးခင်ဗျာဟောဘယ်လိုမဟုတ်တာတော့အာစားတော့လည်းခွဲပါလေခင်ဗျာဟုတ်ကဲ့ခင်ဗျာဟေးအဲ့တော့သူစားပြီးတော့နာငါပြီးပါတယ်ခင်ဗျာအောင်မအင်းဟုတ်ကလားဗျာအဖုံးလည်းပြောင်းမြန်ပြောတာနာငါစားတာယုတ်ကဟိုဖွင့်ပေးရတာယုတ်ကမျိုးချာမှနာငါစားလို့ရတာပေါ့ခင်ဗျာတိရတာငါအဲနာငါစားခံစားတာနာမဟုတ်ဘူးလား ငါငါစားတာခွာရဘယ်ကယုတ်ကစားရမှာပြီးတော့အဲ့လိုကခံလာပါဦးခင်ဗျာမှန်ပါခင်ဗျာဟုတ်ကလားအဲ့တော့တို့ကပြင်ပေးရအောင်ပါပြင်ပါတယ်ခင်ဗျာပြင်စမ်းပါပြင်တာလဲတို့ပြောနေကြမခဲရင်ပါဘူးပြင်တတ်ဖို့ပဲလူပြင်ရင်စိတ်ရှိဖို့ပဲလူပါတယ်မှန်ပါပါဗျာဟုတ်နော်မှန်ပါပါပြင်ရင်စိတ်ရှိဖို့ပဲလူပါတယ်ဟင် အဲတခါတို့ပြောအောင်မဲတစ်ဖက်အာယုံကိုကိုကထိုးကြွေးနေရတယ်တစ်ဖက်အကြိုက်ကိုလိုက်နေရတယ်ဟုတ်နော်မှန်ပါပါဗျာအဲ့တော့သူတောင်းသမျှကိုအဲတဏှာတောင်းသမျှတို့လုတ်ပေးနေရတယ်နော်တစ်ဖက်အာယုံကတောင်းသမျှတို့လုတ်ပေးနေရတယ်လုတ်ပေးနေသမျှတို့လုတ်တာမှန်သမျှဒုက္ခကြီးတယ်မှန်ပါပါဗျာဟုတ်နော်ဒုက္ခကြီးတယ်ပဲတို့ဟာနဲ့ဈေးနဲ့ပြောလို့ရှိရင် ကုံနေကုံကြလူငှားဘဝနေမှာပဲကုံနေနာကုံကြတာကကုံကပိုင်ရှင်လေကိုကအတင်းချလုပ်ပေးယူမယ်အတင်းချလုပ်ပေးရင်တော့တင်ကချကလေးလောက်တော့ရမှာပေါ့သို့တော့ပင်ပန်းတာနဲ့ရတာနဲ့ကာမိသလားကာမိပါဗျာဟုတ်တယ်နော်ဒီအဲ့ဒါတို့မြင်အောင်ကြည့်ရမှာနော်အဲ့ဒါမြင်အောင်ကြည့်ရမှာ အဲ့တော့ဒုက္ခကိုဒုက္ခမှန်သိဖို့သိအရေးကြီးဆုံးမှန်ပါပါဗျာနော်ဒုက္ခဒုက္ခမှန်သိဖို့အရေးကြီးဆုံးဒုက္ခဒုက္ခမှမသိအောင်လဲအာယုံကလည်းဒုစိတ်ကိုအပြင်ကိုဆွဲထုတ်ပြီးတော့အမိကောက်ပြီးခိုင်းတာမှန်ပါပါနော်မှန်ပါဒုက္ခနာတဲ့ရှိတဲ့ဝေဒနာကခံစားပြီးတယ်သူ့ကောင်းကြီးသူ့ရုပ်ကောင်းကြီးနဲ့တဲ့မတဲ့ပေါ့လေမှန်ပါ ပညာကမှတ်သားပေးတယ်စေတနာဥဆောင်တဲ့သင်္ခါရကအဲဒါကိုလိုက်ပြီးတော့ဆောင်ရွက်ပေးတယ်ဝိညာဉ်ကအကောင်းဆုံးကိုဆုံးဖြတ်ပေးသည်ဟုတ်ဗျာအဲဒီမှာဝေဒနာကလည်းအာယုံနောက်လိုက်ပြီးတော့ချက်ပေးတာပညာကလည်းအာယုံနောက်ဘက်ကမှတ်ပေးတာဒုဘက်ကမမှတ်ဘူးကျဲ့ဟဲဝဲဟဲပညာကမှတ်တာမဟုတ်ဘူးလားမှန်ပါဗျာဒုဘက်ကမမှတ်ဘူးစေတနာကတော့ဒုအတွက်ထားတာလားကျက်ဆိုတဲ့စေတနာထားတာလား တစ်ဖက်သီရနာထားတာပဲအဲ့တော့အတိရဟောဒုဘက်သိပြီးသလားကျက်ဘက်သိပြီးသလားအင်းရအဲ့တော့သူများဖို့ကြီးတဲ့မှန်လားပါအဲ့တော့ကိုဒုက္ခကိုဘယ်လိုလုပ်ပြီးမှလဲသိပါဘူးဟင်ကိုဒုက္ခပြီးတော့ဘူးနော်ကိုယ်စိတ်ကိုယ်စီရှိတော့ဘူးနော်မရှိဘူးဗျာကိုယ်ခန္ဓာတဲ့ရှိတဲ့ပါလာတဲ့နာခန္ဓာ၄ပါးကလည်းအပြင်ကိုတို့ကိုအာယုန်နဲ့ကိုထည့်ပေးလိုက်ပြီးမှန်ပါပါဟုတ်ဗျာ ဟင်အာယုံကလည်းဆွဲပြီးတို့ကိုအဲတကားနာပေါက်ကနေပြီးတော့လှည့်စားလိုက်ပြီးဟုတ်ဗျာဝေကိုတဲရှိတဲ့ဝิญဉ်ကိုယ်တိုင်ကလည်းအဲလှည့်စားလိုက်ပြီးတို့ဘာသိမှာတော့သိတော့ဘာမှသိဘူးဟုတ်နော်ဘာမှမသိတော့တို့ဘာမသိတော့ဒုက္ခမသိတော့ဘူးပေါ့ဟင်ဒုက္ခမသိတော့ဒုက္ခဒုက္ခကိုပဲအကောင်းလုပ်ပြီးတော့တို့ပွဲတိုးနေရတယ်ဗျ ဒါမြင်အောင်ကြည့်စေခြင်းဒါမြင်အောင်ကြည့်ပေးသားမှာမှန်ပါပါမြင်အောင်ကြည့်ပေးသားမှာမှန်ပါဟုတ်ဗျာမှန်ပါပါတို့မင်းနေကြအရင်တော့ကတော့တရားဆိုလို့ရှိရင်ယရနာပေါ်ယုံမယုံဒါမေးတာပါအခုမဟုတ်ဘူးကျွေးဘူးတွေတို့မေးမဲ့စကလုံးကြတော့တို့ဒုက္ခရောက်နေတယ်ဆိုတာတို့တကားတွေယုံသလားဆိုတာဒါမေးပါကိုဘုံဘောဝမလား ဖိုးထိတ်တန်းဟုတ်ပုံပေါ်ပါမလားဗျာဟုတ်ပါတယ်ဗျာဒုက္ခတကယ်ရောက်နေပါတယ်ဟင်ကိုကြိုက်တဲ့အာယုံလေးခံစားနေရမယ်ကိုဖြစ်ချင်တဲ့အတိုင်းအဲကိုလုံငန်းကလည်းဖြစ်နေတယ်ကိုစီပွားရေးကလည်းဖြစ်နေတယ်တိုးတက်နေတယ်အာလုံးကောင်းမွန်နေတယ်ဘယ်လိုမြင်မလို့ဒုက္ခရောက်နေတယ်ကောင်းတယ်လို့မြင်ပါဗျာဟာဟုတ်ကလား ဟုတ်ကလားအဖွားမေးရမှာဗျာမေးပါဗျာအဲ့ဒါဘယ်လိုနေတော့စလို့မြင်တော့မြင်ပါပါဗျာဒိုင်းရွှေဘူကအမားတွေပေါ့မှားပါတယ်ဗျာဟာဟုတ်လားအကုန်လုံးပုထုတင်နေခြင်းမလို့မှားနေပါတယ်ဗျာဇင်းဇင်းလုံးလားဗျာဒီရွှေဘူကြမှာများဟုတ်တပြည့်မျိုးတွေကတော့ပုထုတင်မဟုတ်ဘူးလားဗျာရွှေဘူတော့မရိုင်းဘူးဗျာပြောရလိုက်ခုမရိုင်းတော့ပါဘူးဗျာဟုတ်ကလားဗျာ အဲတခြားဟာတွေကပုထုဇဉ်ပေမဲ့ပုထုဇဉ်အဲနုညပုထုဇဉ်ပြရွှေဘူလိုရွှေဘူလိုကျမ်းမ်းပုထုဇဉ်မဟုတ်ဘူးပြောလာပါတယ်ရှင်ဗျာဟင်အခုလိုတော့ဆရာတော်သမားကြီးတို့အရိယာတွေကနေပြီးတော့တတိယတော့သုံးမသွန်တယ်လို့မို့လို့လောကရောမဲသူများပဲလှည့်ချပြမင်းအရိယာကြီးဘာကြီးညာကြီးနဲ့ဟာကြံကြံဖန်ပန်းဟေးဟေးအဲ့တော့တို့ကဒုက္ခကိုဒုက္ခလို့ မထင်သေးဘူးနော်မှန်ပါဗျာပေါ့ဗျာဒုက္ခဒုက္ခကတော့လူတိုင်းသိတာပေါ့မှန်ပါဗျာမခံပါရင်ဒုက္ခလို့လူတိုင်းသိတာပေါ့ခံပါတဲ့ဒုက္ခတို့မသိသေးဘူးမှန်ပါဗျာမသိသေးဘူးသုံးတော့မှန်ပါဘာဖြစ်လို့မသိတော့မှုန်းနေလို့မှန်ပါဗျာမှုန်းနေလို့ပါဘာလို့မသိတော့မေးရင်မှုန်းနေလို့ပဲဗျာမှန်ပါဟုတ်ဗျာမှန်ပါဗျာဟင်မှုန်းနေလို့မှုန်းနေလို့ဟင် ဘာလို့ဆိုတော့ငွေကလေးကခုချိန်ထိပြီးတော့မနဲ့လင်းချိန်ကနေပြီးညအိယာမဝင်မချင်းနိုးစိတ်ဖြစ်တဲ့ချိန်ကစပြီးတို့တော့ကာနဲ့မှန်ပါဗျာလူချင်းစိတ်လောဘနဲ့မှန်ပါဗျာနော်ဟင်ဟင်လူချင်းစိတ်လောဘရှိသလောက်ဒီပစ္စည်းကိုရဖို့မာနနဲ့လောက်ရတာထင်နော်မှန်ပါဗျာအဲမာနနဲ့တို့လောက်ကြရတာဗျာအဲ့တော့တင်တော့ဘူးတို့မွန်းနေလို့ ဒုက္ခကိုဒုက္ခမှမသိတာမှန်ပါတယ်ဗျာဟုတ်နော်မှန်ပါပါမွန်းနေတာမွန်းနေတာဟင်ဟင်နော်ဟိုတို့ကလေးကိုမုံလုံးလားနင်ကလေးလည်းမုံလုံးမလားဟင်ဟင်ကလေးကမုံလုံးမလားဟင်ဥမမေသာမမြောက်ကလည်းမှုံလုံးမှုံလုံးမလားလူကြီးမွန်တာထားပါတော့ဟင်ကလေးကမွန်ရတယ်ရေလို့ ဟင်တို့မမွန်နာမြတ်မျိုးဒီပါလာလို့မွန်နာပါဗျာဟာဟုတ်ပါမလားဗျာဟင်ရွှေဘိုးမြေကိုဘိုးကြမ်းနေထင်တာပဲဗျာဟင်မကြမ်းပါဘူးဗျာဆရာတော်များတို့သုံးပါလေနာခံပြီးတော့နှုတ်နေပါတယ်ဗျာ။ဟောမိုင်းဟုတ်ပါမလားဗျာ။ဟုတ်ပါဗျာ။ဘာလမ်းမထွက်တော့နှုတ်တာနဲ့တူပါဗျာ။နှုတ်တာပါဗျာ။တပည့်တော်တို့အတွင်းကြည့်အောင်။တို့တို့သူများနဲ့ရံဖြစ်ရင်ကိုတို့တို့လူလည်းကောင်းဆက်လို့တို့ သူနည်းနည်းနှုတ်တာနေမှာပါဗျာအေးအဆက်အကြောက်ကြည့်လာရင်ဒီဒီဘုတ္တပတရားကိုဆရာတော်ဘုရားဆုံးမပြီးတော့ဟုတ်ကလားညီကြီးတာပါဗျာဟင်းအိမ်ကြရင်တော့ဒုံရင်ဒုံရင်ဒီမှာပါဗျာဟင်မပြောင်းကြိုးစားပါလေဗျာပုတ်ကလားပုတ်ပါလေဗျာအဲ့တော့တို့ကပညာရမှာမှန်ပါဗျာပြင်းနေပါအရေးကြီးတာကဒုက္ခကိုဒုက္ခမှသိဖို့နော်ဟုတ်နော်ဒုက္ခမှာဟိုဒုက္ခကဖြစ်တဲ့ဒုက္ခကိုသိဖို့ အရေးကြီးဆုံးဟုတ်နော်တို့ဒါလည်းဟိုဟိုတခြားနေရာတွေမှာခွဲပြောပြီးသားပဲလေဒုက္ခနဲ့ဒုက္ခလေသူ့ဆိုတာကောင်းတာခါကသူ့ဖြူခံရတာနော်ဒုက္ခဆိုတာကောင်းကောင်းလေးနဲ့အတူဖြူဖြစ်သိခံရတာအဖြစ်သိခံရတာပဲလေသူကကောင်းကောင်းလေးခါကဖြစ်သိခံရတာတူဖြူတာနဲ့ဖြစ်သိတာအတူတူမဟုတ်ဘူးလားမှန်ပါဗျာဟုတ်နော်ဒုက္ခမကောင်းတာ ခါကဖြည့်စည်းတာလေအဲ့ဒါကကြမ်းကြမ်းထဏကြီးနဲ့ဖြည့်စည်းတာဒုက္ခဒုက္ခကငင်းငင်းပါပါနဲ့ဖြည့်စည်းတာဒါနှစ်ခုပဲလေမှန်ပါပါနှစ်ခုလုံးကတော့ပြတ်ထားပဲမဟုတ်ဘူးလားမှန်ပါတယ်ဗျာဟင်နှစ်ခုလုံးကတော့ပြတ်ထားကြီးတယ်လေတို့ပေးတဲ့ဥပမာဆိုရင်တော့ဖေးယုံပေါ်ကမေသေးပေးပြီးခွဲစိတ်ခံရတာနဲ့လမ်းလည်းကောင်းဒုံရိုက်ခံရတာဒါနှစ်ခုပဲဒါတော့ပဲကွာတယ်နော် ဆေးရုံပေါ်အဲမေသိပေးခွဲသိခါရတာလဲပျက်စီးတာပဲလေအနေရွကြာမှာပဲလေဟေးဟိုလမ်းလဲကောင်ဟောဗျာကြာမှာပဲနော်ကြာမှာပဲဗျာတောင်မို့ဒုက္ခကိုဒုက္ခလို့မြင်အောင်ကြည့်ရမှာမှန်လားပါဗျာဟေးပျက်စီးခံနေရတာကိုမြင်အောင်ကြည့်ရမှာအဲ့တော့တို့ကမမှုံပါနဲ့မှုံလို့မမြင်လားနော်ဟေးမမှုံနဲ့အဲ့တော့ဘာလို့ကမာတုံးတို့လောက်ပါ ကိုရှိရင်ဆွဲလုပ်တယ်လုံးကပါတယ်ဖရာလက်ထက်ကလည်းဘယင်ကဘယင်လို့လို့ရင်းနဲ့သောတာပန်ဖြစ်တာပါနော်သောတာပန်ဖြစ်တာပါဘယင်လေးလေပြီးတော့တထေးတွေတထေးတွေတထေးအလုတ်လို့ရင်းနဲ့သောတာပန်ဖြစ်တာပါသောတာပန်လောကတလုတ်တထေးလောကတလုတ်လို့မထင်ပါနဲ့အတူတူဟုတ်နော်ဘယင်လောကတမျိုး တရားလုကတမျိုးလို့မထင်ပါနဲ့အတူတူဟုတ်ဗျာတို့ပြောနေကြလောကီလောကီဆိုတာအပြည့်တည်ပြောတာလေနော်ဟုတ်နော်တို့လောကကိုကအပြည့်ကိုဆိုလိုတာလေအပြည့်ကအပြည့်အပြည့်ကအပြည့်အပြည့်တည်ဆက်ထားတာကိုလောကတို့ခုရှိနေတဲ့ဟာတွေဒါတွေအသေးတွေရွှေဘူတွေဟောတာအသေးတွေအသေးတွေဘာလို့ရှင်လို့ဆိုအပြည့်တည်အပြည့်တည်ဆက်ထားလို့လေတို့ဟိုရုပ်ရှင်ဖလင်ရုပ်ရှင်ဖလင် ရုပ်ရှင်ဖလင်ဖလင်ကအသေးမဟုတ်ဘူးလားမှန်ပါဗျာဟိုစက်နဲ့သူ့ဟာနဲ့သူဆွဲလိုက်တော့ဘယ်လိုနေတော့ရှင်သွားတာပါဗျာအဲအတူတူပဲဒူလဲဒူတူပဲအသေးတွေကထရှင်နေတာမှန်ပါဗျာဟင်မှန်ပါဟေးအသေးတွေဗျဟေးတဲ့မဲ့ကနေအဲအဲဒီတို့ဟာနဲ့ရစ်ဆွဲထားတာအဆွဲနဲ့ဆွဲထားတာပေါ့လေဟေးရုပ်ရှင်လဲပါတော့ပြားဆက်ကြောပေးပြီးပိတ်ကားကြည့်နေလို့ ကောင်းတယ်လို့ပြောတာမှန်လားပါအဲ့ဒီပြနေတော့ပြသက်နောက်ကသွားပြီးခါထောက်ကြည့်စမ်းပါကြည့်ဘူးသလားကြည့်ဘူးပါဗျာဟုတ်ပါဟာရုပ်တို့ရွှေဘူတွေတော်တော်အားပါလေသူများညာတာတွေခံရတာထင်တယ်မှန်ပါပါဗျာဟေးပြသက်ကြီးကြောပွေးပြီးအဲအဲ့ဒါသူများညာတာကိုပါတော့ဟေးခံရတာ သူများညာတာခံရတာကြောင့်အဲအဲ့ဒီ operator ခန်းကနေပြီးတော့နောက်ကသွားကြည့်သမ်းပါနောက်ကသွားကြည့်သမ်းပါတို့ဟာလားအဖိုးတို့ကောလင်းမှာရုပ်ရှင်ုံတရုံရှိတယ်မှန်ပါပါအဲ့ဒါကဟိုရွှေဘူးအရင်ကဟိုကလားကားပြတဲ့ယုံဝင်းယုံဝင်းယုံလားမှန်ပါပါအဲ့ဒီကလားကားပြတဲ့ယုံက operator ဖြစ်တဲ့သိန်းထွန်းတို့ဝေလုံးကောင်းရင်းမှနေတာကိုမှန်ပါမှန်ပါပါ အဲတော့ကောလေးရောက်တော့အဲအဲ့ဒီ operator ခန်းကတက်ကြည့်ဘူးလို့ဟုတ်ဗျာပဒါသာရီကိုရုပ်ရှင်ပြတာကိုဟင်အဲ့တော့တိန်ထုံးကအဲ့ဒီဝင်းယုံကနေပြီးတော့ပြောင်းပြီးတော့အဲ့ဒီမှာသွားပြီးတော့ operator ဖြစ်နေတာကိုဟင်ရှေးကကြည့်ရင်တော့လှအောင်ဟုတ်တဘောရုပ်ရှင်ပေါ်နောက်ကကြည့်တော့အသေးပဲတခုပြီးတခုရစ်ပြီးတချီချင်းနဲ့နားနားကြပြင်းတော့ကပြီးတချီချင်းနဲ့ဗျာ ဟုတ်ပြီသက်ခွေသွားစိတ်နဲ့ဆွဲရတာလေတကြီးချင်းလေဗျာကြည်မကောင်းတဲ့ပြင်ကို အမြင်တောင်ကသွေးဗျာဟုတ်ဗျာဟေးတို့ကအခုလဲအာယုံနောက်လိုက်ပြီးတော့ပြကိုယ်ခန္ဓာကြောပေကြည်နေလို့နော်မှန်ပါပါနော်တို့ကခန္ဓာပြပဲကြောပေကြည်နေလို့ကိုယ်ခန္ဓာကို ပြန်ကြည်စမ်းပါလှုပ်ချင်တာလှုပ်ပါကိုယ်ဘက်ကလှုပ်စမ်းပါ အာယုံနောက်ကိုစိတ်မလွတ်ပါနဲ့နော်အာယုံနောက်စိတ်လွတ်လို့ရှိရင်သူ့အတွက်ကိုကိုကအစားထိုးကျွေးပေးနေရတာနော်ကိုကလက်ခံထားရင်အာယုံကျွေးသမျှကိုကိုကဒိုင်ခံပြီးကိုကစားတာအဲ့တော့သူ့ကျွေးမလားကိုစားမလားဒါသာမေးမှန်ပါပါဗျာစားပါပါဗျာစားပါပါဟုတ်ကလားဟင်သူ့ကျွေးခဲ့ဘောင်းကဘယ်လောက်ရှိပြီတော့များပါပါဗျာ။အများကြီးရှောက်ပါ ဟုတ်ကလားဗျဒီကိုကခုမှပဲနေတော့မစသာစာမလို့လုံတွန်းလားဘာတော့ဟေးသာမလားသာပါဗျာခုမှသာအဲ့တော့လောကီဆိုတာအပြက်ကိုပြောတာလောကုတ်ဆိုတာအပြက်ကထွက်တာပြောတာပြီးမရှိဘူးအဲ့ဒါပြီးပြီလောကီဆိုတာအပြက်ကိုပြောတာလောကုတ်ဆိုတာအဲ့ဒီအပြက်ကလွှာပြောတာ ဟုတ်နော်အပြက်ကိုခံစားရင်ကအစွဲကလွတ်သွားမှာပေါ့ကြက်သားစားရင်ကကြက်စွဲကလွတ်သွားတာလောကောမှန်ပါပါနော်ဝက်သားစားရင်ကဝက်ဆွဲလွတ်သွားတာလောကောဟုတ်ကလားရှားခြင်းသေးလားလောကောနော်အဲ့တော့တာကလွတ်ချင်ရင်ဝက်သားသူကအဲ့ဒီကထွက်ရမှာပေါ့ခွမှန်ပါပါဗျာကျက်သားသားတို့ဝက်ကမထွက်နိုင်ဘူးလေပဲ့ပေးုံနဲ့ပဲ့ပင်းခံစားတဲ့အချိန် ကိုယ့်ဘက်ကိုတတိထားပြီးတော့ခံစားကြည့်စမ်းပါပြီးတော့ပြောနေကြရှိပါတယ်ကြက်တို့ဝက်တို့ရွှေဘူပြောနေကြပါအဲ့ဒါကိုမဟုတ်ဘူးနော်အတွေးကပြောတာညင်ကပြောတာတကယ်ကိုယ်တိုင်စားပါရှားမှာကြက်မရောက်ပါဘူးချိုးရောက်တာပါမှန်ပါဗျာရောက်တယ်ကြက်ချက်ဘူးနော်နော်ကြက်ကညင်ကပြီးပြီး ညင်တွေးခိုင်းညင်ကဟောတာကြက်ပြောတိုင်းတို့ကလိုက်กว่าတာဟုတ်နော်မှန်ပါဗျာဟုတ်နော်တကယ်သားရတာချိုးတာတကယ်သားရတာဤတာပါတို့ဆိုရတော့ချိုးတာကတော့တခါဝါတခါချိုးတခါပြောင်းလေအဲချိုးပါကြက်ဖတ်ဝါပြီးနောက်ကိုလက်ဖက်ဝါလိုက်တော့ကြက်ရတာရှိသေးလားရှိပါဗျာဟုတ်သလားဟုတ်သလား တက်ကလက်ဖက်ကုံတို့သရက်ထဝါလိုက်တော့ဟောရှိတော့ပါဘူးလက်ဖက်ရှိသေးလားရှိတော့ပါဘူးဝါတော့မရှိတာကျဲလဲဝါတော့ရှိတာနော်ခြူတာလဲဝါတော့ရှိတာပဲသို့တော်တို့တွေးထားတဲ့ကြက်ကဘယ်တော့ကုန်တယ်ဟုတ်ကလားကြက်ဘယ်တော့ကုန်တယ်ဟုတ်ကလားအဲ့တော့ကြက်ကိုစားရလို့လား စားရပါဗျာစားလည်းမစားရပဲတဲ့မစားရအညောခံနေဟုတ်နော်စားလည်းစားရပဲနဲ့စားပေါ်ချူတာသူ့သူ့ဟာသူစားသူ့ဟာသူကုန်သွားတာကြည်ပါသေးချာအဲ့တော့ကြဲ့အကြောင်းသိရင်ကြဲ့သားသားတို့မှကြည်ပါကြဲ့လောကီကလို့ချင်းကြဲ့သားသားတို့မှလိုက်ပါအစွဲလေးလို့ပို့ပါဒါပြောတာပါမှန်ပါပါဗျာတရားရလို့ကြီးကြီးကြဲ့ကြဲ့မဟုတ်နော် လောကုတ်ဆိုတာအဲ့ဒီအပြည့်ကြားကနေကိုဆွဲသိကလွတ်သွားတာပြောတာချိုးတာပြက်ရင်အတိသိလည်းပြက်သွားတာပဲမဟုတ်လားချိုးတာပြောင်းရင်တိသိလည်းပြောက်သွားမှာပဲလေပြီးပြီလေအဲ့တော့ဒီအချိုးဆွဲမကြံရတဲ့အတွက်အချိုးကလွတ်ဟိုကြက်ကလွတ်မသွားနိုင်ဘူးလားလွတ်သွားပါဗျာကြက်ကလွတ်သွားတာပဲဗျာအဲ့ဒါလောကုတ်ဗျာဟင်အဲ့ဒါလောကုတ်ဗျာတွေ့ဘူးလားအဲ့ဒီလောကုတ်ဒီရွှေဘူးဒီတွေ့ဘူးသေးဘူး ဟုတ်ကလားမှန်ပါဗျာဟေးဟေးအဲဘာဖြစ်လို့မတွေ့ဘူးတာတော့ဘာတော့ဟိုအဲလွတ်ချင်လို့မတွေ့တာလားမလွတ်ချင်လို့မတွေ့တာလားဟုတ်ကလားဗျာအဲဟိုမလွတ်ချင်လို့ပါတဲ့ဘာပူကဟေးဟေးတို့ကကြက်အာယုံနောက်အာယုံနောက်ပါနေတော့ကောင်းတယ်ထင်လို့ဟိုကွကြက်ဖြက်လို့ကိုပြက်ထားလဲကိုမသိလိုက်ဘူးလေ ကိုဖြဲလို့ကြက်ပြက်သွားတာလည်းမသိလိုက်ဘူးလေအဲ့ဒါနဲ့တို့ကပြီးသွားလို့အဲ့ဒါလေးတို့ဓာညင်ကနေလူညံပြောင်းကြမယ်ဆိုရင်တို့မှတ်နေတဲ့တင်ညာအပအစားဟောဒီတတိလေးကိုနေရာယူပေးသမ်းပါမှန်ပါပါပြောင်းထည့်ပေးသမ်းပါမှန်ပါပါဟုတ်ဗျာတို့တသက်လုံးကတော့တင်ညာအမှတ်နဲ့သွားခဲ့ကြတာကြီးတယ်ထင်တယ်မှန်ပါပါဟုတ်နော် တတိအမှန်နဲ့သွားဘူးဗလားသွားဘူးသေးဘူးနော်တို့တတိအမှန်နဲ့သွားဖို့ဒါပြောတာလေ့ကျင့်ပေးပါ လေ့ကျင့်ပေးပါမှတ်ကြည့်ပါထွက်ပါလိမ့်မယ်မှတ်ကြည့်ပါထွက်ပါလိမ့်မယ်မှတ်ကြည့်ပါ50ချက်တည်းမပို့ဘူးထွက်မှာပဲမှတ်ကြည့်ပါထွက်မှာပဲလက်မခံဘူးလေနော်ဒီညင်ကတသက်လုံးသူကင်ထားတဲ့စိတ်ကူအခုမှတတိကသည် စိတ်ကိုဝင်လူတော့ခံမရလားခံပါဘူးဗျာနော်တက်တယ်လို့ညင်ခိုင်းတာလှုပ်ထားတဲ့စိတ်လေမှန်ပါပါဗျာညင်ခိုင်းလို့ကြိုးကြနေပြီလေမှန်ပါပါဗျာဟုတ်နော်အဲ့ဒါကခုမှညင့်လက်ထဲကနေတို့စိတ်ကိုတတိကဆွဲယူမယ်ဆိုရင်ညင်ငါကောခံမလားခံပါဘူးဗျာစိတ်ကကောလိုက်မလားတို့ပဲဟေးတို့စိတ်ကလည်းတို့ပဲမလိုက်ဘူး ညင်ကလည်းမလှုပ်ဘူးမှန်ပါပါဗျာဟင်ဒီလိုဆိုလူညာဘက်လူဘက်ပါပါမလားရွှေဘူဒီဖွာကလည်းအဖွာရှင်းနေမြလို့ဖူးသလားမသိတော့ဘူးသီယိုဘောကကြီးတဲ့အမအင်းအင်းအင်းအင်းအင်းအင်းဘယ်မှမဖြစ်အခုရှိနေဖွာရဟင်ဒီကနေ့မနေ့ရှိနေတရက်ရှိနေပေါ့ဖွာရ ဟေးတို့မလိုက်ရသေးဘူးဗျဟုတ်ဗျလိုက်ရသေးဘူးဗျဟိုဘက်မျောလိုက်နေတာအဲ့တော့ဓာတ်ကပဲပို့မှာတော့အောက်ပို့မှာနော်မှန်လားပါဗျကြိုက်ဆွဲဆွဲတာလေဒီကနေ့ကြိုက်ဆွဲဆွဲနဲ့သရင်ပြိတ်တာပေါ့ဗျာပြိတ်တာပေါ့ပြိတ်တာပေါ့ပြိတ်တာပေါ့သွားမှာသွားမှာသွားမှာပြိတ်တာပြိတ်တာစိတ်ချရတဲ့ဆယ်ရွှေဘုမနှစ်ကလည်းအဲ့ဒါတွေပြောပြီးပြီပဲဟုတ်နော်တို့ဟိုဒေါသဆိုတာ ပါဠိလိုပြောတာတော့မြန်မာလိုတော့ဟိုနှလုံးမသားရမှသမ ्या ဒေါသနော်မှန်ပါဗျာဟင်ဟင်ကိုယ်စိတ်တိုင်းမကြရင်အဲဒေါသဖြစ်မှာမဟုတ်ဘူးလားမှန်ပါဗျာကိုယ်တန်းနဲ့မတည့်ရင်ပေါ့လေကိုယ်တန်းနဲ့မတည့်ဆိုတော့ကိုကိုကိုကလူဘဝလေးနေကျင်တာအခုဟိုကဓာကတီတော့မှလေးအတိပဲသွားမယ်ဆိုတော့ကြိုက်ပါမလားကြိုက်ပါဗျာဟင်ပြီးတော့ကိုကိုကကိုမိသားစုလေးနဲ့အဲအတိုက်ဝုံလေးနဲ့အမြုံလေးနဲ့နေကျင်တာဟိုကတော့တေမင်းကခွဲတော့မှ အဲ့တော့ကြိုက်ပါမလားကြိုက်ပါဘူးဗျာအဲ့ဒါဒေါသနှလုံးမသားရသိပေါ်မယ်သွားမယ်ငရေသွားမယ်ငရေသွားမယ်ငရေရောက်ချင်းသလားရွှေဘူးရောက်ချင်းပါဘူးဗျာလွတ်ပလားရွှေဘူးမလွတ်ပါဘူးဗျာဟုတ်ကလားယုံမလားရွှေဘူး မေးလို့မရဘူးအဲဖိုးတွေမမမေးအောင်မအဖိုးထိတ်တာလည်းမနစ်ကလည်းမေးပြီးပြီရွှေဘိုးတွေကအောက်ဆင်းမှာအဲ့တော့ထိတ်တန်းကရှိကပဲမဟုတ်ဘူးလားရွှေဘိုးတွေထက်တဲ့ရင်လည်းထိတ်တန်းကရှိလေထိတ်တန်းကိုနာမည်ကမှန်ပါတယ်အဲ့တော့ခုရွှေဘိုးတွေကလောဘနဲ့သိပဲသွားမှာတော့ဟုတ်ပါပါဗျာထိတ်တန်းဒေါသနဲ့သိတော့အဲ့တော့ထိတ်တန်းကဘယ်ကသိက ဟုတ်ကလားအဖို့ထိတ်တာဘယ်ကပါပါတော့အေးရပါမှာပါဟုတ်ကလားရှေးကလည်းဗျာထိတ်တာထိတ်တာဟုတ်ကလားဟေးအဲ့တော့ဖိုးထိတ်တန်းကပြိတ္တာထိတ်တန်းကြီးရဲထိတ်တန်းကြီးဟုတ်နော်ဟေးတရားနဲ့တရားနည်းကိုကျဲဆွဲဝဲဆွဲအဲသားဆွဲသမီးဆွဲတာမန်ဆွဲနဲ့ဆိုရင်တရိษံလေးအဲဒီခါကျတရိษံထိတ်တန်းကြီးဖြစ်အောင်မနော်ဟုတ်ကလားဖြစ်ချင်လားဖိုးရဖြစ်ချင်ပါဘူးဗျာအဲ့တို့ ထိတ်တန်းတော့မဲ့တော့မဲ့ပါရွှေဘိုနဲ့တော့ကင်းကင်းကွာကွာနေပြီးသားပါနေနိုင်မှာမလားရွှေဘိုနဲ့ကင်းမှရမှာရွှေဘိုကတော့အော်ဦးတဲနေပြီလေဟင်ဟုတ်နော်အဲ့တော့တို့ဒုတိယမေကိုထမေးမှာပါပဲဒါမင်းနေကြပဲတို့အပေကိုရောက်မှယုံမယုံယုံပါတယ်ဗျဟုတ်သလား မှန်ပါတယ်ရောက်မရောက်ချင်းရောက်ပါဗျာအဲ့ဒါကို ကိုကိုယ်တိုင်ကြားအောင်ဖြေနော်မှန်ပါပါတို့မေးလို့ဖြေတာဖြစ်ပြီမှန်ပါပါဗျာတေးကြတလောက်ဖြစ်နေတယ်တို့စာဆိုတဲ့ဆိုရင်တော့တရိษံဖြစ်များဆိုပြိတ္တာဒုတိယလိုက်တယ်လို့ဆိုပါတယ်ငရဲရောက်သူနဲတယ်လို့စာကဆိုပါတယ်ဒိဋ္ဌံဖြစ်များဆိုဟိုတို့ပြိတ္တာကြတော့သူတို့ ရွှေဘူကောကြတော့ဘာတော့တစီတို့ဘလို့လေမှန်ပါပါဗျာတစီတစီခေါ်တာအဲ့ဒါပြိတ္တာ ဟုတ်နော်ဒီသာတေသာဆိုအဲ6လမ်းနဲ့လို့ပြောတာပါ6လမ်းနဲ့တာရောက်နေတာသူတို့မှာလောဘသူတို့မှာငတ်ပြနေတယ်အစာရှာအစာမရှိတဲ့နေရာရောက်နေတာအဲ့တော့ရွှေဘူကဈေးဆိုဈေးတဲ့သူဈေးတဲ့သားပေါ့ဗျာကိုနဲ့ရင်းနှီးတဲ့ရွှေဘူကတကားတကမနဲ့သူကတွေ့တဲ့အခါဝန်တာလုံးလို့ 过年涨金龙了，后边，国庆下边来查。这飞机多，多啊！一个，过年涨了。 သူဖြစ်နေတဲ့ခဲခဲကိုပြောမလို့ဗျအာကြီးလို့တို့ရှေးခေတ်ကတော့ဟွာလားဟိုရေဒီယိုကအတန်မဲလာတယ်နော်မှန်ပါပါအခုတော့အာကောင်းအောင်လွှင့်ထုတ်တော့ယုံရောတာရောတယ်နော်မှန်ပါပါအဲ့ဒီတိုင်တဖေကလည်းအာကောင်းလာတယ်ပြောခြင်းလုံးလို့အာကြီးလာတော့မှရုပ်ပါပေါ်တာမှန်ပါပါဟင်အဲ့တော့တဖေရလို့ဖြစ်တာပြိတ္တာပါပဲ အစွဲနဲ့ဖြစ်တဲ့ပြိတ္တာလောဘကြောင့်ခင်မင်စိတ်ကြောင့်ဖြစ်တဲ့ပြိတ္တာဟုတ်ရမှန်ပါပါဟင်ပြီးတော့တရေကိုကြားဘူးလားကြားပါပါဘာပြောတာတို့ပြောလဲပြောပါလောက်ပြီးဖွာရှိနေကြတော့အဲ့ဒါကဈေးတဲ့သူချင်းချင်းအရင်ကဟိုဈေးတဲ့တုန်းကမကြည်မနက်ရံဖြစ်ထားတာဒီရံဖြစ်ထားတာဒီအဲ့ဒီရံဖြစ်ထားတာကြီးနဲ့ဟိုမှာသွားတွေ့တော့ သူကရဲရဲတင်းတင်းလေသူရဲလေထမယ်ပုတ်မယ်နဲ့ဖြစ်တာပေါ့ဟင်အဲ့ဒါကဟိုရွှေဘူစည်းတဲ့တုန်းကဟိုတို့တို့ရံဖြစ်ထားတာနဲ့တွေ့တော့ခုနကတစေကရွှေဘူစည်းတဲ့တုန်းကရင်းနှီးတဲ့မိတ်ဆွေနဲ့တွေ့တော့ဟုတ်ဗျာဟင်ဟုတ်ဗျာအဲ့ဒါတစေနဲ့တရေပြောတာပြိတ္တာတွေကြီးတယ်ပဲဟင်ဒုတိယပြိတ္တာဖြစ်များဆုံးဟုတ်ဗျာပထမကတော့သူက မွေကြရာဒေတိတင်ညာမှတ်နဲ့ဟောရာကျက်ဟောရာဝက်ဟောရာကဘာညာနဲ့ပညာနဲ့မှတ်ထားတာအဲ့ဒါတိခံသွားဖို့ရအတိဒေကြီးတဲ့ပဲအဲ့ဒါမောဟတိပဲလောမလာဟေရွှေဘူးမလောလောက်ဘူးလားအဖို့မလွတ်ဘူးမဟုတ်ဘူးလားလောက်ထိုးသေးတယ်ဖို့ဟင်လွတ်ပုံပေါ်ပါမလားရွှေဘူးဟုတ်နော်ပထမမေကွန်းက တို့ဒုက္ခဖြစ်နေတာကိုဒုက္ခမှယုံရလားဆိုတာပထမမေးခွန်းနော်နောက်ဘယ်ဒုက္ခလာအောင်မနော်ဒီကလူဒုက္ခပြီးလို့ရှိရင်ဆက်ရမယ်ခရီးကအပေဒုက္ခဟုတ်နော်အပေဒုက္ခအနာရမှာမထင်နဲ့အပေဒုက္ခအပေသွားရမှာဟုတ်ကလားဗျာဟင်အဲ့တော့တို့အပေရောက်မယ်ဆိုတာကိုယုံမယုံယုံပါတယ်ဗျာယုံတော့ ကြောက်မကြောက်ကြောက်ပါဘူးအဲ့တော့ယုံလဲယုံနေကြောက်လဲကြောက်တယ်အဲ့တော့လွတ်အောင်လုပ်မလုပ်လုပ်ပါပါဟင်လုံရအောင်မှာပါဖရာပါတော့လုံဆဲပါဖရာနဲ့ပြီးရောမပြီးနိုင်ပါဘူးဖရာဟုတ်ကလားမှန်ပါဖရာဟင်မပြီးပါဘူးဖရာဟင်ဟဲ့ဟိုเจ้าတော့မပြီးပါဘူးဖရာဟဲ့ဘယ်လိုလုပ်မှာတော့သင်္ကန်းဤတို့ပြောနေကြနောက်ဆုံးစိတ်လေး နောက်ဆုံးစိတ်ဒီလာမဒုတိယဘဝပဲလေနောက်ဆုံးစိတ်ဒီဒုတိယဘဝသွားမှာပဲလေအဲ့တော့ဒီကနေ့မှာအဲမိသားစုပေါ်အဲခင်မင်းစိတ်နဲ့တည်ရင်တို့ပြိတာပဲလေအိမ်နာမလာဖြစ်မှာပဲလေဟုတ်နော်ဒါကငါအိမ်ငါမိသားစုငါဘာညာတာမန်ဆွဲဆိုရင်တိရိစ္ဆာန်ပဲလေဟုတ်နော်ဖြစ်မှာပဲဒါတေချာနေပြီပဲဥစ္စာတေခါနီးတို့ကနောက်ဆုံးစိတ်တိရိစ္ဆာန်အဲဒီအစွဲသိမ့်တဲ့သိရင်တိရိစ္ဆာန်ပဲ နောက်ဆုံးစိတ်ခင်မင်စိတ်နဲ့သိရင်တို့ပြိတ္တာပဲနောက်ဆုံးစိတ်ဒီနှလုံးမသားစိတ်နဲ့သိရင်ငရဲပဲအဲ့တော့ဒီစိတ်သုံးစိတ်ကတို့လွတ်မလားဒါဒါထဲကလာတာဒါထဲကပါနေတာငွေကလေးကပါတာခုချိန်ထိပါတာပေထိလိုက်မှဟောဒီစိတ်ကဟုတ်နော်ဒီဟောဒီစိတ်သုံးမျိုးကမွေးကလေးကပါတာဟုတ်ဗျာတက်တဲ့လုံးနဲ့ဟောဒီစိတ်သုံးခုနဲ့နေတာပေလဲဟောဒီစိတ်က အများဆုံးလူသိမ့်နဲ့ပေးနိုင်ပါမလားတို့ရွှေကူကျိုးစားသေးပါပဲလားဟဲ့ဘယ်လိုတို့ကျိုးစားမှာပါဗျာဒီဘက်ကြတော့ဒေါ်သလိုကြီးဝိုင်းတာပေါ့လားဘာတော့ဒီဘက်ရောက်တော့လေတံပြော့သွားတဗျာဟင်ဟင်အဲ့တော့တို့သွားမှလည်းသေးချာနေပြီလေ ခံရမှလည်းသေချာနေပြီပဲမှန်ပါပါဗျာနော်အဲ့တော့တို့ကတကယ်လွတ်ချင်တာဟုတ်မဟုတ်ကိုကိုကိုမင်းနော်မှန်ပါပါမှန်ပါပါမင်းမင်းမင်းမင်းမင်းတို့ဆရာဝန်များက ပြောပါလိမ့်ပဲသံတာပြီးရင်ကိစ္စယောဂဖြစ်နေပြီအဆုတ်ယောဂဖြစ်နေပြီဟုတ်နော်ဟောတာအဆုတ်ယောဂခင်ဗျားဘယ်နှစ်ဘယ်နှစ်ဟိုလိုသူဝေဒနာရှင်ကိုပြောပါလိမ့်မယ်ခင်ဗျားတို့လူနာ၃နှစ်တည်းမပေါ်ဘူး 6နှစ်တည်းမပိုးဘူးအဲ့တော့ခဏဖေးလိုက်ဖြတ်ပါခိုင်းမယ်နော်ဆရာဝန်ကစမ်းသပ်ပြီးသေးကြမှပြောတာနော် ဖေးလိုက်ဖြတ်ပါဒီကလည်းတစ်သိလုံးတောက်လာတယ်ဖေးလေးနော်ပြီးတော့အဆုံးယောဂါကလည်းကိုယ်ရှိလာပြီးသေသေးချာပုံပြတာလည်းမဟုတ်ဘူးဗျာဟုတ်နော်ဟင်ကိုယ်ရှိလာပြီးအပုံလိုက်ကြီးကောအဆုံးယောဂါကပြလို့လား ဟဲ့မပြဘူးဝင်နေသူ့ဟာသူဖြစ်နေတာကိုကိုမြင်နာမှမဟုတ်တာဒီကခရွင်းကလည်းချင်းထားဗျပေါင်နေကြဆိုတော့အဲ့တော့ဆရာဝန်ကဖေးလေးဖြားလိုက်ပါခမဟောဒီဖေးလေးကြောင့်ဩဒီအဆုံးယောဂါနဲ့ခမပေမဲမြင်မှမမြင်တာနော်ဆရာဝန်ကတော့သူ့ပညာနဲ့ကြည်တာလို့မြင်တော့ကြောက်တာပေါ့အဲ့တော့တက်ကလေးကာွယ်ပေးတာပေါ့တို့ကမြင်မှမမြင် မမြင်တော့ကြောက်လားမကြောက်တော့ပယ်လားမပယ်ဘူးဒီနည်းနဲ့တို့လဲခုနကဒီခင်မင်းသိမ့်တဲ့သုံးရင်အဲပြိတ္တာဟုတ်ဗျာမကြီးချသိမ့်တဲ့သေဆိုရင်ငရဲဟုတ်ဗျာအဲတာမာသိသိမ့်တဲ့တင်ညာသိနဲ့ဆိုရင်တရိษာဒါတို့ပြောပြီးသားပဲဒါကင်းဒီကိစ္စရောအတို့တီးပြီးပဲကွယ်တီးပြီးယောဂါတွေပဲဟုတ်ဗျာဒီတိုင်းသုံးနေသွားမှာသေးကြသလေး အဲ့တော့အစွဲကိုဖြားလိုက်ပါဖေးလေးဖြားခိုင်းတာထင်တယ်နော်အစွဲပြောရင်များပါတယ်တို့အခုဒီနှစ်ပြောနေကြဆိုရင်အတွေးဝင်ခွင့်မရအောင်စားပေးစမ်းပါအတွေးနဲ့အမှတ်နဲ့ဒါပဲထင်တယ်ကိရိတာအုပ်စုအလုံးဘယ်လောက်များနေနေအတွေးပါပဲဒီဘက်ကဟိုဘောရီဘက်ခရာတွေဘယ်လောက်များနေနေတတိပါပဲဟုတ်နော်တတိနဲ့အတွေးအတွေးနဲ့တတိသူတို့စားခြင်းပဲဖက်လေးအဲ့တော့အတွေးရှင်နေမမဖြစ်ဘူးပေါ့မဖြစ်နေမတွေးဖြစ်ဘူးပေါ့ ဟုတ်နော်ဒါလေးနှစ်ခုပါဒါလေးနှစ်ခုပါဟုတ်နော်အဲ့တော့ချိုတာသားပါအသွေးကြက်ဆိုတဲ့အသွေးဝင်ခွင့်မရအောင်ပြောတာပါဟုတ်နော်ဟင်ဟင်ဟိုအသားပဲဖို့အချိုးပဲဖို့ရှိသလားမရှိပါဘူးမရှိပါဘူးဒါလေးပြောတာပါမှတ်ပါအဲ့တော့ဒီအတွေးကိုမှအဲမှတ်နေခြင်းဖြင့်အတွေးဝင်ခွင့်မရဘူးလေဟုတ်နော်အတွေးဝင်ခွင့်မရရင်အတွေးရဲ့အကြောင်းကိုမသိနိုင်ဘူးလား ချိုးတဲ့အကြောင်းဟာအတွေ့မဟုတ်ဘူးလားအတွေ့မရှိရင်အတွေ့ရဲ့အကြောင်းသိနိုင်တယ်ကိုညာမျက်စိအောက်မှာတို့တို့ယုံတစ်ခုဖောက်ပြနေတာမဟုတ်ဘူးလားစက်သားပါနဲ့ရှာနဲ့လေအဲ့ဒါကိုဟောကိုညာမျက်စိအောက်ဆိုတော့ဟောအတွေ့မရှိရင်အတွေ့ကိုသိတော့တာပဲမရှာရပါဘူးရှာဖို့မလိုအပ်ပါဘူးပြီးတော့ပယ်လဲမပယ်ပါနဲ့တို့ပယ်မှာမဟုတ်ဘူးအဲ့ဒီတတိကသူ့ဟာသူပယ်သွားတာ တို့မပယ်ရဘူးမှန်ပါပါဗျာတို့ပယ်ဖို့ဘာမှမလိုဘူးတို့ရှာဖို့ဘာတရားမှလည်းမလိုဘူးတို့ကခုနကတတိနဲ့အတွေးနဲ့ဒါလေးပြောင်းဖို့နော်မှန်ပါပါဗျာပြောင်းနိုင်ပါမလားပြောင်းနိုင်ပါပါဗျာမအားမပါလားဟင်တို့သင်ညာအကျိုးနေကလားမုံရွာတွေအကြနေကလားပြောခဲ့တာ လူသက်တာနဲ့ပြောခဲ့တာဖြစ်လာပြီနော်တို့ခုဆိုဘာသာပါတော့ဗျာတကူကသာပြောကြပါစို့ဗျာတကူကသာလာတယ်ပထမရက်ဒါကိုနေ့နေမြင်တဲ့ချိန်မှာရဲရတဲ့အတွက်နေ့ရက်လို့သုံးပါတယ်သာလို့ဒီဝနော်ဟိုညရက်မှမရှိပဲရှေခေကမှလျှာစင်မှရှိပဲတဘာဝအတိုင်းလေအဲ့တော့နေ့ရက်နေ့ကိုရက်ရမှာနော် ရဲရမနောရဲရမနောရကန်းတွေတွေ့ဘူးမှာစိတ်ခွန်ခဏတော့နှီးပါတဲ့တွေ့ဘူးပါတဲ့ဟုတ်နော်မှန်ပါပါအရင်အနီးကအဖေတွေအမေတွေကစပြီးတော့တိုင်ကြီးပေးလိုက်ပါတယ်တို့တော့မှာကြတော့ဇာတာဖွဲ့တာနဲ့ယရနာသုံးပါးဥထိတ်ထား၍မာတာမိခင် ဖွာတန့်စင်သည်မိခင်ကယရနာအာယုံပြုဖွာပေးထားတာတိုင်ကြီးပါ ဟုတ်နော်တိုင်ကြည့်နော်တိုင်ပေးလိုက်ပြီဟုတ်ဗျအဲဒီကသာတို့ကတိုင်နေတာပါပြီးတော့ဘာတို့အဲ့ဒီဖွာသားစင်တဲ့အတိုင်းတို့ လူဖြစ်လာတဲ့ကာလကြတော့မတိတတ်တဲ့ချိန်ကတော့ရောရာပဲပေါ့တိတဲ့ချိန်မှာ တို့က ဖောက်ချီထဲပြီနော်ထဲပြီနော်မှန်ပါဗျာတို့ရွှေဘူဒီတိုင်ကြီးကတော့အမေပေးလိုက်တဲ့တိုင်ကြီးကတော့ ယရနာသုံးပါးဥထိတ်ထား၍တဲ့တန်ကြီးကတော့ကောင်းမှုတယ်တို့ဖောက်ချီတွေဘာနဲ့ဖောက်တော့ကိုယ်နဲ့ဖောက်ပါလေခင်ဗျာကိုယ်သူနဲ့ဖောက်သလားအာကိုယ်သူနဲ့ဖောက်သလားခင်မင်းစိတ်တို့ဟင်ဟင်အဲ့ဒါမကြေချမ်းစိတ်တို့မတိစိတ်တို့အဲ့ဒါနဲ့ယထာလားဟိမှန်ပါပါ ဟုတ်ကလားတန်ကြီးကောင်းတော်ဖောက်ချီတွေရွှေဘူးအစင်ဘယ်လိုနေမယ်ထင်တော့ဟာဟာမလာဘူးလားရွှေဘူးစင်ဘယ်လိုစင်တော့ဟုတ်ကလားရွှေဘူးစင်ထားတဲ့အစင်နေတော့ဟုတ်နော်တို့ကလူဖြစ်လာတော့အခုတော့ကုသိုလ်နဲ့ရရမှာနော်မှန်ပါပါဘုရား ကိုအာဟုသူဒီအတွေးကလာတာမဟုတ်ဘူးလားမှန်ပါပါဟင်တွေးမှကြိုက်ဖြစ်တာလေမတွေးမှတွေးမှမုန်းဖြစ်တာလေအဲ့တော့မတွေးဖြစ်အောင်တို့ကမှတ်ရင်တိုင်ကြီးပါဖောက်ကြီးပါဖြစ်မထင်တော့ဟုတ်ပါမလားမှန်ပါပါဟုတ်ပါမလားတိုင်ရွှေဘူဒီပင်တယ်တို့ရကန်းစဉ်ကအစဉ်ပြောင်းမှမပြောင်းဘူးလားပြောင်းပါမယ်ဗျာပြောင်းပါမယ်ဖို့ ဟင်ဘာမဲ့အဖွားမရမှာပဲပြောမလားဖွားပြောမှာပါဗျာခေါ်ဗျာသူလည်းမှာပါပဲလားပြောနေပါပြီမဟုတ်သေးဘူးလားအသင်ပြောင်းကြတော့ဟင်နေကုံတော့မှာနေကုံတော့မယ်အသင်ပြောင်းနော်နေကုံတော့မယ်အသင်ပြောင်းတော့ဒီတိုင်းကြီးဒီတိုင်းကြီးရဲ့လူကတော့ ဘယ်သူမှလည်းဝယ်လို့မဟုတ်ပါဘူးသူတို့စင်ကြီးတော့ဟုတ်နော်အဲ့တော့တတိနဲ့ရက်နေရင်ဒုက္ခကတိတာရှိတာသူ့ဘာသူသိမှာပေါ့အဲ့လိုရက်လို့တို့ဘာပါတော့ွယ်လိတ်ပေါ်တို့ဟိုရက်ပြီးသားကိုလိတ်တဲ့အာကြီးလေလိတ်ပတ်အဲ့ဒါကိုလိတ်ပတ်လဲတယ်လဲတပတ်ရအောင်လုပ်ပြန်ဆုတ်ထားအဲ့ဒါကိုလိတ်ပတ်လဲတယ်ဟေးလိတ်ပတ်တပတ်ကိုလိတ်ပတ်လဲတော့ဟုတ်နော်ဟင် ဒိတ်တုံထုံရဘလို့တပေါင်းသေးသူတဲ့ပြည့်ရင်တို့ကလာဖြစ်ရမယ်ဟုတ်နော်ဘူးနေတဲ့စိတ်တဲ့အိမ်မှာအခုလာရီလာရွှေဘူးနေလာဟုတ်ရက်လိုက်တာကနေဒီထွက်သလားလာမထွက်ဘူးလားဘယ်တော့မှဘယ်တော့မှတော့ဆဲတော့30ပြည့်ရင်တို့လာရမှာဗျဟုတ်နော်နေတိုင်းတိုင်းဒီကလည်း မိဘကရဏမဥထား၍မာတိခွာသသင်သည်နဲ့လေဒီတွင်သာဝတရားကမောင်လာဖီအသက်ရနေရှိသေးတော်မာဘမေအသက်ရနေရှိသေးတော်ဟုတ်နော်အသက်ရှိရင် လောဘပြီးဒေါသပြီးပါမနှုတ်ပြီးပါနော်ဒီအသက်တို့သူတို့သုံးခုပါသူသုံးခုဝင်ကိုကြားနေတွေးကုန်ပြီပေါ့လေပတ်တွေ တွေးပါများတွေတို့တွေးများများများခံဖို့ဟုတ်နော်အဲ့တော့အတရား20ရှိသေးတော့ရှိဖို့ရတာတော့ဘာတွေးသားမှာဒေါသနှုတ်ပေးဘောဟနှုတ်ပေးသားမှာတတိပါထူဆန်းပါဟုတ်နော်ဒီခါကြမှဒုလာဖြစ်မှာပေါ့အဲ့ဒီလဆက်နေချီပြီးတော့အနှစ်တီရပေါ့အနှစ်ဆိုဆိုတော့အနှစ်ပါမယ်ဘာလို့ဒီဘူးဒီ ပါသေးပါဟင်မှားပဲဒီကလေးကြည့်လဲလာသေးမှားပါဟင်ဘယ်ပါဘလို့အခုမှသာအာအနည်းဆိုတာဟိုတို့ရွှေလိုဟာမျိုးပေါ့ဗျာရွှေဟာမြေကနေဖြစ်တဲ့အနှစ်မဟုတ်ဘူးလားအဲ့ဒီဒီငါဖြစ်တဲ့အနှစ်ဟာတို့အမိုက်ထဲရောက်သွားတယ်ဟာရွှေပဲ ဘယ်တော့မှမြေပြားမဖြစ်ဘူးမဆွေးဘူးမပုတ်ဘူးဟုတ်ဗျာအဲ့ဒီတိုင်းအဲ့ဒီရွှေကတို့အမြဲဆောင်ရတယ်မွေကသက်ကူလုံထားတာလေနေရှိလားဗျာဒီနေ့သက်ပြက်ပြက်မှာဗျာပြီးတော့ဆိုင်မောထားပစ္စည်းတွေကဟောဗျာဆွေးမှာပုတ်မှာပဲမဟုတ်ဘူးလားဗျာပြီးတော့ကိုအုံးဆောင်ပစ္စည်းတွေကဟောဗျာဟင်ဟောမှာပဲဆွေးမှာပဲပြက်မှာပဲ အနှစ်မရှိတာတွေလေစားတာတောက်တာတွေရာဟောဗျာစားပြီးပြက်မှာပဲအဲ့ဒါအနှစ်ရှိလို့လားမရှိလို့လားအဲ့မရှိလို့မရှိလို့အနှစ်သွားခုနတည်းရဏပါမယရဏယယရဏယရဏတော့အပါဘုလူအပါတိအရေးကြဓမ္မယရဏပါဘုရားနဲ့တန်ခါကဓာတ်တော်အလိုလိုပါပိတာပါဟုတ်နော်ရေးကြည့်တာဓမ္မယရဏအနှစ် ပါရမန္တမြဓမ္မတွေကြီးတယ်မဟုတ်လားဟုတ်နော်ဟင်အဲအနှစ်ပါရမပြအဲ့တော့ဒီကနေ့ဘာတော့အနှစ်စတော့မှထင်တယ်ဘာပါအရလားနှစ်ဒီကနေ့မနဲ့အနှစ်စတော့ဒီရောက်တာပဲလေဗျာနှစ်ဆိုင်ရဲ့ပါရွှေဘူတွေပဲနေနေရွှေဘူလေးထရရသေးဟင်ရွှေဘူလေးပါဖေးခြင်းလေးဟင် ဒီဖန်တရဲ့ဆိုတဲ့အနှစ်ပါမဲ့နေ့ခူမအာခူလဲကြိုးမှာပါကြည့်သေးတယ်ပြည့်အနှစ်ဘလောက်ရပါတော့ကဲမမနဲ့ကမနဲ့ကဒီဒီရောက်ကြတဲ့ကဒီရောက်တဲ့ကရတော့ရပြေးလို့ရတယ်အနှစ်တေအနှစ်တေအနှစ်တေအနှစ်တေနေရာပြေးလို့ရတယ်ကော်ပီပြီးတော့အဲ့တော့ဆုံးကမိပါမလားအနှစ်တေအနှစ်တေအနှစ်တေအဖွားအနှစ်တေမဟုတ်ဘူးလားအာမမဖျားတယ်အဲ့ဒါအနှစ်တေ ဟင်အချက်ထားပြုတ်ထားကောတက်တယ်လားတော့ကနေလားနေရဝင်နေရဝင်လူတော့ဟောနေဖတိမေဟိနောနှစ်ဒီအနှစ်ဒီဒီအနှစ်နှစ်ပရောဖနှစ်ကဟောရဘယ်လိုရှိမှတရာတော့မှာကိုလိုရလူကနေ့ဟင်အဲ့ဒါညလူတာပေါ့ဖွာပဲ ဒီလူတာပေါ့အာဒီဟိုလောကရောက်နေလို့တော့ဆုံးကလားဒီတော်တော်ဒေါက်တိုင်းစိတ်တို့လေးနားရဲလို့ဒီနေ့အစားပြီးအလိုအမသန်တည်းပြောတာလေအနှစ်ပါမကာပါမမုံဟုတ်ပါမလားဘာနှီးမြူလို့ သာသမီရဲ့ဘာတဲ့ဘာနှစ်ဆိုတာတော့လုံးနှစ်ဆိုတာအဲ့တော့သူကဖန်တရက်နှစ်ဖန်တရက်ဒူအလုံးပါမမဟုတ်ပါပါလူလေးနဲ့ဘာတော့ဘုရားဘာဥပုတောင်းလာမှမင်းအနည်းအော့ပုတ်ကလာဗျာခုနကဒုက္ခမာကတမြင်ကတော့ခုနကြိုက်မင်းဒီအတွေးနဲ့ဝင်ပါတို့ကလူညာဖြစ်ဖို့ရာအတွက်ယူပြောချင်တာထင်တယ်ဟုတ်ပါဗျာဟုတ်ချက်ယူနေသေးတော့ တို့စိတ်နဲ့သိပါပါပါဗျာ။ခင်ဗျားစိတ်နဲ့မသေးရဘူးဟုတ်ဟုတ်ကလားကိုယ်စိတ်ကိုဒီမှာကိုယ်ရဲ့ကိုယ်ပါဟုတ်ကလားကိုယ်စိတ်နိုင်ပါလားသူတို့ကြနေတော့တပ်မယ်လေသေပြီးဖိမဟုတ်ပါပါရဲ့ပါတယ်အာသူမေးထားမှာပေါ့ပါပဲဒီအဲ့တော့ဒါကအဲမိဖန်တရေနိပါလို့အဲ ဆရာကြီးအသိပြောသလိုကိုပြောချင်တာပဲအရင်တော့ငါတို့တရားထင်းနေထိုးရတာဟိုမေထားကြီးကမေထားကြီးတဲ့တရားထင်းထိုးရတာအဲတို့ရင်းနဲ့မောရတာမရထခါနီရောဟုတ်ဟုတ်နေချက်မဲ့လမ်းတိုင်းလေးဝင်လိုက်ရောဟုတ်ဟုတ်မဟုတ်ဟုတ်ဟုတ်ဟုတ်မန္တလေးလို့လေဟုတ်မဟုတ်ဟုတ်လား Sardinero, pero... Llenaro. No, yo, ya, dije, bueno. Entonces, mi madre, boom. Ya le de ya le área, te digo, duado. အနှစ်ဒီအောင်လှုပ်တော့လှုပ်တော့လှုပ်ဒီသံနေနေကစားတော်ရလာတို့ဥပုံနဲ့ကြောကြပါဟုတ်နော် နော် အဲတိကျော်ဒီကနေပြီး9ရက်နေ့ထိရွာတဲ့ပြာရမှာဆိုင်ထုတ်ပြီးတော့ဓာတ်ကောင်အတွက်ဓာတ်ညရီမှာသွားမှာဟုတ်နော်နိုင်ပါမလားဘုရားကဓာတ်ကောင်မှာပဲနော်ဟင်ဘောလာဟိုဤကနေတော့တွေ့နေတယ်ဒရိုင်ဘာနဲ့သားတယ်ဒရိုင်ဘာပဲဒီဒီကရပဲနဲ့တန်းတော့ဟင်ဟင်ဒီဒီကနဲ့ငါသားတော့ကြားကွာ သိရခြင်းသိရနေတော့ကာရယပါငါသားနဲ့ဒီဤကာကြီးလေဘယ်ပါပါပါပါပါတဲ့တာအလုံးရမကြွားအောင်ပါတဲ့အောင်လို့ရှေ့နေကြောင့်ထပ်ဖို့လုပ်ကြပါမယုံရဘူးပဋ္ဌာန်းဆွဲသွားတာတရွတ်တိုက်ခွေရုံလုံးနော်ဘယ်နေရာမှာတော့ဟင် ဘုံဘောတော့ညောသူကနဲ့လေးငါဟိုကဟုတ်နော်ဟင်တို့ကတတိလေးနဲ့ခုနနဲ့သားနဲ့ဒီအီကြီးနဲ့တွေ့မယ်ဒါတော့ရှင်လေးကြောက်အောင်ဖြာရကြောက်အောင်ဖြာရဥပုံနေဆိုပြီးကြောင်းသဗ္ဗန်တီမိနေရမဟုတ်ဘူးအဲ့ဒီခွေရဲ့သွဲခဲ့တဲ့အသွဲကိုအောင်ချေရမှာခွေရဲ့ကိုတည်းနဲ့ချေရဟင်တို့လည်းမပါမလားရပြီ ဟင်ဇာအောင်ဖြတ်ဇာအောင်ဖြတ်အဲမရရင်အလုံးရကြီးသွားမှာပေါ့ကိုယ်ရည်နေထပါလာမှာပေါ့ကိုယ်ရည်နေကိုပြတ်တောက်ကြံရပြီးကိုယ်ရက်ကိုအစဖြစ်အောင်လုပ်အောင်အဲဒီကနေတခါလာခွေဖြတ်ပေါ်ဗျာဒီလိုနဲ့တစ်နှစ်ကိုတို့ခုနကဓာတ်ငင်ကိုလက်ရှိပိုင်ပိုင်ပြီးဖြတ်ထားဒီပဲရှိချိန်မဟုတ်ဘူးလားအဲဒါမကျင်တတ်တဲ့အတွက်သင်ကြံဆိုပြီးတော့နောက်ပိတ်လာတော့၃ရက်နော် အကြံဒီအကြံဒီအတင်းဒီသုံးရဖြာရမှာဖြာခင်ဟုတ်ကလားဟုတ်ကလားဟုတ်ကြရလားပြက်ကလားတသိလေးဘိုးဆိုးတသိလေးလေးဘိုးဆိုးလေးလားဘိုးဆိုးလေးပါဗျာဟင်ဟုတ်ကလားငါပြလို့လားမပြလို့ပြပါဗျာဟင် အဟုတ်ဖြတ်တာလားသတိလားကဲအဟုတ်မဖြတ်လို့မပြတ်တာပေါ့အဟုတ်ဖြတ်ပြရမှာပေါ့ကြွေးကြီးတွေဆိုလေဟုတ်နော်ပြီးတော့ယုံကားတော့ပြတေဟိုစက္ကန့်နဲ့အဲအဲအမြကြောင်းလာတာမဟုတ်ပါကြောင်းလာတာစက္ကန့်နဲ့အမြကြောင်းလာတာမနဲ့တခုမရှိဘူးတဏှာကြီးတဏှာကြီးသူ့ရုပ်သူမရှိဘူးရုပ်ကအမြဲပြနေတယ် ဟုတ်ဗျာရုပ်ပြောင်းတဲ့ဟာကိုတစ်နှစ်တစ်ချိန်တစ်နှစ်ပြည့်ပြီဆိုတော့ကိုကြီးညာတာပါအဲ့ဒါပြောင်းတာတော့လားအဲ့တော့ရုပ်ကအမြဲပြောင်းနေတယ်ဒုစိတ်ပြောင်းပြီဗလားပြောင်းပါဗျာစိတ်သိညာကြသေးဘူးလားရွှေဘုံမှာစိတ်သိညာကြဗလားအဖွာဘယ်တော့ဘယ်ရဲဘယ်ရဲဘယ်ရဲကဲဟုတ်ပြီဉာဏ်သာတွေမကြဘူးပေါ့ ဟုတ်သလားသူတို့ဦးနဲ့မှရှိနေတဲ့အလုပ်ထားပြီးတော့လိုက်ပြီးတော့အဲ့ဒီအာမီကိုသိရပါဘူးဟုတ်ကလားမှန်ပါဘူးတိုင်းဒီမကြသေးတဲ့တိုင်းတော့ဖို့ရအဖွားပဲပြောတာဟိုနာကြောက်ဖွားလို့မပြောရေးပဲနဲ့မတော့ထောက်လို့ရှင်တော့ကြသေးလို့ဖွားရဘယ်နဲ့တော့သူရတော့တော့မပြောလိုက်ဘူးခင်ဗျာအေးကောင်းဖို့ကြရန်လုခံပေါက်ပြီးကောင်းဖို့ရန်လုခံပါလို့ကြောက်ပြီးဒီတော့ကလည်းပြောရင်သူစိတ်သိညာမကြသေးဘူး နော်ငေတော့လည်းငေတာနဲ့လိုက်တော့လူချင်းတို့မယ်လူလာပဲဟေးမကြမ်းနိုင်ဘုံနာပဲအရရောဒီလိုပါပဲအခုကောဟေးဒီတို့ညာမကြသေးဘူးနော်ခင်ဗျာပြောတာလူမဖြစ်သေးဘူးလို့ပြောတာလူသိမ့်နဲ့တို့အသက်ရှင်နေတယ်လူသိမ့်မရောက်သေးဘူးအဲ့ဒါပြောတာဟေးကဲတော့တို့ကတော့ဒီဘူးတွေပါ ဖြေလူသေးဘူးကျင်းနာလားအဖွာချေဘူးဖွာမဖြစ်သေးဘူးဟာပါလို့လို့အများမရတာဟုတ်ကဲ့ဟေးတော်ရွှေဘူးလေးလူမဖြစ်သေးဘူးရောပါဗျာလူမဖြစ်ပါတွေပြောမလို့ဟေးလူမဖြစ်ပါတွေဟဲ့ဘာလဲဗျာဟေး အဲ့တော့တို့ဒီကနေ့ပြောချင်တာတွေတော့တို့အတွေ့အတတိပါဒီနှစ်ခုချင်းအတူချင်းညီရာဟောတတိဆိုရင်လူပြအဲလူသိဖြစ်ရမှာအဲတို့ဒီနှစ်ဆန်းတဲ့နေ့တော့အနှစ်တီအောင်လို့ဟောဒီကပြောတာကဲနာကြသူဒီ တာတို့သူ့လက်အောက်ကမွေးဘူးဗျဟုတ်နော်အဲ့တော့တို့ကယောဟန်လောက်တင်ဓာညင်သုံးတော်ရောပေါ့နော်လောကကြောင့်ဘုပုဒ်ကလုံးနေရတော့ဖြင့်ဓာညင်လေးတော့လွတ်ရဟုတ်နော်ဟုတ်နော်ဓာညင်တို့လွတ်ခါအောင်မှာလုံးမအေပြောပြောမှာပါဟောရူပြီးတော့ဘာကတိမဘာကတမ တဇာကတော့ဆိုတာပဲဘယ်သွားမလို့ဆိုရင်တော့မဟာမြေပဇာတန်ကဒီမှာလူတော့တန်ကလူလားမဟာဘောရိမြိုင်ကိုတော်ကြီးလူတာလားဟုတ်ဘောဘောပါမလားမျိုးတောင်စီမျိုးတော့တောင်မယုံဟေးဟေးအဖိုးတောင်တင်တော့ မျိုးတော်သေးကြီးမျိုးပြောတော်ယုံကြီးတန်ငါလူချင်းလို့တန်ငါလူချင်းတို့စီလာဖို့မလိုဘူးယူတဲ့ပါတယ်ကိုတွေ့ပါတဲ့တန်ငါတွေဟင်ရွှေဘိုကတော့ဘလောက်ပြောတန်ငါဟင်ရွှေဘိုနဲ့ခရုညာကိုတန်ငါဘယ်နှတွေ့ခဲ့တော့တွေ့ခဲ့လားတန်ငါလူချင်းကျုပ်တို့စီမောင်းငင်း ပုတ်တယ်လူလားနေရထူတာပဲကြည်ရကောင်းအောင်ပြောခဏမှာပဒပါမောပိမသိသိလူလားတာပဲရှိမှာလူလားတာပဲရှိမှာပါကြည်တဲ့စိတ်ရှိတို့မရနိုင်သေးဘူးဟုတ်နော်ဒီအဲ့တော့လူတာလူမြင်တဲ့လူတာဗျာလှူတဲ့ပြည်စည်းက ရွှေဘူတွေလာရင်တို့အတွက်ဘာပါရမယ်လို့တို့ကနှမ်းမှားထားတာရှိလို့လားရှိပါဘူးဗျာကိုကြိုက်တာကိုလူတာနော်ဝေရာညင်ကင်းရပါကင်းပါဘူးဗျာကင်းမှုနော်ကင်းမှုနော်ညင်နဲ့ဝေထားတာနော်ကိုကြိုက်တာဝေထားတာနော်ကိုကြိုက်တာဝေတယ်ဆိုတဲ့ကညင်ပဲလေရှုမမှုတတိနဲ့ဝေတာမဟုတ်ပဲနော် ဟုတ်နော်ဟင်ညင်မกินဘူးကိုသူဟုတ်နော်တို့ညင်မกินဘူးဗျပြီးတော့ဟောအဲလူတော့ဟောငါလူတယ်ပြောတာမဟုတ်ဘူးလားငါတို့သွားလူမလို့ငါတို့လူခဲ့တယ်ငါပဲပြောမှာပဲမြင်တော့လူကျင်တာလည်းအတွေးမဟုတ်ဘူးလားငါဟောအတွေးပဲနော် ရှင်အဲ့ဒါတွေကဖြစ်နေတဲ့ကိလေသာတွေပါအဲ့ဒါဉာဏ်စိတ်တွေပါဟင်အဲ့ဒီဉာဏ်စိတ်မှမနာကိလေသာပါကိလေသာ14လုံးလို့ပါတို့ရှင်းရင်ကြပါလိမ့်မယ်ဟုတ်နော်အဲ့တော့တို့ကဉာဏ်စိတ်နဲ့ကြီးလုံနေတယ်ဉာဏ်စိတ်နဲ့လုံတော့ဘာရမှာလို့ဒီရွှေဘိုးတွေငြိမ်ချိုးပဲရမှာပေါ့လူချိုးမရနိုင်ဘူးမှန်ပါဗျာဟင်အဲနောက်တစ်ခါလာလဲဒီလိုပဲ အဲကိုကြတာနဲ့တွေ့ရင်လိုချင်တာတော့ပဲသိတော့မှာဟုတ်ဗျာကိုမကြတာနဲ့တွေ့ရင်မုန်းတာတော့ပဲသိတော့မှာထင်တယ်လေငင်းနဲ့ပြောထားရင်ငင်းချိုးပဲတို့ရမှာပေါ့ဟုတ်ကလားအဲ့တော့နောက်တစ်ခါကောဒီလိုကျွေးဖို့တွေမထော်မနှမ်းကြီးတွေဖြစ်ချင်းသလားဖြစ်ပါဘူးဗျာဘယ်လေတော့ကျွေးဖို့ရင်တွေဖြစ်ချင်းလားကျွေးဖို့ရိုင်းတွေဖြစ်ချင်းလား ဗျာဟုတ်ပါမလားဖြစ်ပုံပေါ်ပါမလားဟင်ဟင်ဖြစ်ပုံပေါ်ပါမလားအဲ့တော့တို့ကငါဝတ္ထုပုဂ္ဂိုလ်ဝင်အတွေးနဲ့ဝင်ကွင်းမရအောင်မှတ်ပေးစမ်းပါမှန်ပါပါအမှန်နဲ့ထူပါမှာနော်တို့အမှန်နဲ့လူဘူးသလားဟင်ဘယ်တော့ငါလူဘူးတာတော့ဟင် အမှန်နဲ့အ ਨੇ ဆုံးအ ਨੇ ဆုံးပြောတာလာလောကရောပဲဒီပွားတော့အမှန်နဲ့ဒါအ ਨੇ ဆုံးပြောတာတို့ဝိပဿနာဉာဏ်ဆင့်ထိရောက်တဲ့ပုဂ္ဂိုလ်ကြတော့လက္ခဏာမြင်တဲ့လူဝင်ပိုကောင်းမြင်နိုင်ပိုကောင်းနော်လက္ခဏာမြင်တော့ပြီတို့တာမန်ကမြင်နိုင်သေးဘူးလေဝိပဿနာဉာဏ်ဆင့်ဆင့်ကိုတက်သွားတဲ့ပုဂ္ဂိုလ်တို့စာလို့တော့တို့သင်္ခါရုပ္ပခဉာဏ်ထိရောက်လို့ တဲ့ပုဂ္ဂိုလ်ကိုကလျာဏပုထုဇဉ်လို့ခေါ်ပါတယ်။ဟင်ကလျာဏပုထုဇဉ်ဆိုတာကိလေသာတော့များတော့မယ်သို့တော့နည်းနည်းကောင်းလာပြီလို့ပြောတာ။အရင်ပဲပါလာပြီလို့ပြောတာတင်တယ်။ကလျာဏပုထုဇဉ်အဲ့ဒီဝိပဿနာဉာဏ်ဆယ်သင့်မရောက်သေးရင်အန္တဘာလပုထုဇဉ်နဲ့ရှေ့မှာဘွယ်တူးတင်နဲ့အန္တ အန္တဆိုတာကန်းတာဘာလကမိုက်တာကန်းကလည်းကန်းသည်မိုက်ကလည်းမိုက်အောင်မယ်ဆိုဘယ်နဲ့တော့ဟိဟိုဟိုဘက်ကဟိုကိုယ့်ဘက်ကကံအောင်တစ်ဖက်ကအလင်းရောင်ရှိရင်အကံမော့ပြီးအလင်းရောင်လေးနဲ့သွားနိုင်ပြီအခုတစ်ဖက်ကလည်းအမိုင်ကိုမျက်စိကဟော ဟင်အဲ့တော့အန္ဓဘာလတဲ့အကန်းအမိုက်ပုထုဇဉ်ကကိလေသာတွေများတာတယ်ဗျဟင်ပုထုဇဉ်ပုထုဇဉ်ဟိုတို့ဆိုမြန်မာလိုပြောတော့စိတ်ညစ်စရာတွေများသဘောဗျာအကန်းအမိုက်စိတ်ညစ်စရာများတဲ့ရွှေဘိုလို့ဆိုသဘောဗျာဟုတ်ဗျာဟင် ကျွေးဖို့ဘွဲတွေနဲ့နော်မဟုတ်ကလားဟင်ဟင်အန္တဘာလာပုထုဇဉ်နဲ့သုံးဘွဲရနော်ကျွေးဖို့ဟုတ်ကလားဘယ်နဲ့တော့ဒီဘွဲနဲ့ဒီလိုပဲနေမှာမဟုတ်ဘူးလားအောင်မနေဘူးမရဟုတ်ကလားဟင်အဲ့တော့အန္တဘာလာပုထုဇဉ်အဆင့်ဆိုရင်တော့တို့ကတတိနဲ့ပဲလို့ဆိုကရယာဏပုထုဇဉ်ထိရောက်တဲ့ပုဂ္ဂိုလ်ကရှုကြည့်ပါဘာရှုရှုပါ တို့လူဘဝတုန်းကအိမ်သာတည်ရင်းနဲ့နာညာရှုတဖွာဖွာနဲ့သွားမြင်နေတာပဲကိုယ်လက်မောင်းကိုပြန်ရှုလိုက်တဖွာဖွာနဲ့ပါပဲရှုကြည့်တတိရာဆိုင်ကြသွားငင်းနေပါတယ်ဟုတ်နော်အဲ့ဒါလို့ပြင်အောင်ကြည့်နိုင်ရင်ပိုကောင်းနော်ဖြက်ခဲ့ရမှာငါဆိုတာဖြက်ခဲ့ရမှာနော်အတွေးကဝင်တာတင်နော်အဲ့တော့အတွေးကဝင်တယ်လို့တွေးတဲ့မှာဟောဒိဋ္ဌိတွေးမပါနိုင်ဘူးလား အဲ့ဒီအတွက်ကိုဖြတ်ခဲ့ရမှာနော်ဝတ္ထုပေါ်လဲငါဘာလူခဲ့တယ်အတွေးထဲမှာပါမှာနော်ဝင်ဝင်မရဘူးနော်ပုဂ္ဂိုလ်ကိုလည်းအဲဘယ်ပုဂ္ဂိုလ်ဘာညာဝင်ခွင့်မရအောင်ဖြတ်ခဲ့ရမှာနော်ဖြတ်နိုင်ပါမလားသူတို့ပဲကြတော့အဖွာကြိုးစားမှာပါပြတ်သေးဘူးလားအဖွာရပြတ်သေးပါဘူးခင်ဗျာတက်တက်လုံးဖြတ်လာခဲ့တာဟုတ်တာအဖွာ မပြတတ်တယ်လို့မပြတယ်ဘူးလားဟုတ်ကလားချက်ခရမှာနော်ဟုတ်နော်ငါဝတ္ထုပုဂ္ဂိုလ်အကျိုးပေးမှုဘူးအကြောင်းကသူတို့မှီ၍ဒီစေရနာလေးထက်ရင်ထက်သလောက်တို့ကလူဘဝနတ်ဘဝသွားရမှာကိုအဲ့တော့စေရနာထက်ဖို့ဒါသာအဓိကထားစေရနာတန့်ဖို့ဒါသာအဓိကထားဟုတ်ကလားဗျာအဲ့တော့ငါဝတ္ထုပုဂ္ဂိုလ်မပါစေနဲ့ လူဓာပါမလားမဟုတ်ကလားတို့ကကံမိမှာဒါဘသူပစ္စည်းတုံးဆိုဘယ်လိုပြောမလို့ငါဟုတ်ကလားဒီမှနော်အဲ့ဒီတိုင်းလူကမှတန်ခါလူစုတန်ခါဆိုတာကျင့်နေတဲ့အကျင့်ကိုပြောတာမှတ်မိနော်ထဲလိုက်ဆိုကြစို့ ဗန္တိဗန္တိသံပါရသံပါရဝတ္တဝတ္တဒုက္ခတောဒုက္ခတောမောဒနာထာယမောဒနာထာယ နိဗ္ဗာနတနိဗ္ဗာနတသစ္စကရိယာယသစ္စကရိယာယဣမာနိဣမာနိဒါတာပဒါတာပဝုထုနိဝုထုနိသံဃာပသံဃာပဓိမဓိမသံဃာပသံဃာပဓိမဓိမသံဃာပသံဃာပဓိမဓိမဗန္တိဗန္တိအရှင်ဘုရားအရှင်ဘုရားမယံမယံဘုရားတပိတော်ဘုရားတပိတော်တပိတော်မတို့တပိတော်မတို့ရွှေဘူ၌ရွှေဘူ၌ နေထိုင်ကြဟုသောနေထိုင်ကြဟုသောကာလကာ ကာယကာမအပေါင်းတို့သည်အခြားဒေသတို့၌နေထိုင်ကြကုန်သောကာယကာကာယကာမအပေါင်းတို့သည်တံပါရဘောတာဒုက္ခတော်ဆင်းရဲအလုံးမှမောသနာထာယလွန်မြောက်ရန်နိဗ္ဗာန်တနိဗ္ဗာန်တ အစွဲကင်းရာအစွဲကင်းရာတဏှာကင်းရာတဏှာကင်းရာနိဗ္ဗာန်ကိုနိဗ္ဗာန်ကိုသိသိကရဏထာယသိသိကရဏထာယမျက်မြင်ကိုယ်တွေ့မျက်မြင်ကိုယ်တွေ့ကိုယ်တိုင်တွေ့ရန်ကိုယ်တိုင်တွေ့ရန်သုတ်တိတ်တာ ဩဒိတာခြေဆူ၍ခြေဆူ၍ဣမာနိဣမာနိဓာတဖဓာတဖဝုထုနိဝုထုနိဆွမ်းဆွမ်းပင်ကံပင်ကံအသရှိသောအသရှိသောဤလူဝေဝုထုဤလူဝေဝုထုအစုစုတို့ကိုအစုစုတို့ကိုသံဃပသံဃပသာသနာတော်၌သာသနာတော်၌ထမ်းဆောင်လျက်ထမ်းဆောင်လျက်ရှိတော်မူသောရှိတော်မူသောသံဃာတော်သံဃာတော်အရှင်ကော င်းအရှင်မြတ်အပေါင်းအားဒီမဆက်ကဆက်ကလူတန်းပါကိုဤလူတန်းပါကိုဤအရှင်ဘုရားဒါလှူလိုက်ကြပြီเนาะလူပြီးရင်တို့ကဆူတောင်းရအောင်မှာเนาะတို့ဘောဒီငါမျိုးတွေကတော့ကိုနှစ်သက်တာတောင်းများကြဘူးပြီးသားတွေပါဘယ်ဘောဒီညာဘောဒီလေတောင်းမှာသာသနာနဲ့တုံကြုံတုံတောင်းကောင်းပါပြီဟုတ်ဗျာ တို့ဝေဘူးဆရာတော်ဘုရားကြီးကြတော့တရားကိုနောက်မှဟောပါတယ်အဲ့ဒီဆူတောင်းဖို့ရာကို အရင်နှိုးစော်ပါတယ်သာသနာတည်ကြောင်းကြောင်းသင်္ကန်းဆွမ်းဆေးလေးပါသောပစ္စည်းလူပင်ဟောဒီဘောဒီငါမျိုးတောင်းကြအဲ့ဒါကတရားပွဲတရားဟောရင်တရားလုံးသူရင်ဟောတာဒါပြီးမှသင်ရသင်ရတရားကိုဟောတာပါဘာဖြစ်လို့တော့အရေးကြီးလို့နော်ဟုတ်နော်သာသနာနဲ့ကြုံလို့တောင်းပါပေးနိုင်သူရှိတော့တောင်းပါ ဟုတ်နော်ပြီးတော့ဝေဘူးဆရာတော်ဘုရားကြီးနောက်ဆုံး39ခုနှစ်ဒိုအင်းလေးဓမ္မယုံနောက်ဆုံးလာတာပါပဲဘာပြောတော့ဒကာဒကမာများအတွက်ကျိုးတာကများဘက်ကဝေနိုင်ငှနိုင်ညနိုင်တို့ဝေရဲ့ငှရဲ့ပေးရဲ့ပြဆိုအငဲပြောသွားပေးနေပါလေတို့ကမယူတာနော်မလို့ခြင်းဘူးလား လိုချင်တယ်မယူတတ်တာအကျင့်နဲ့ပေးနေတယ်အကျင့်နဲ့ယူပါဟုတ်နော်ဟင်ဘာနဲ့ပြောရင်တော့ဟိုမြန်မာတန်ကဓာတ်နဲ့လွှင့်နေတာရေဒီယိုကဓာတ်နဲ့ဖမ်းမှာပဲလေပဇန်းနဲ့ဖမ်းလို့ရတာမှမဟုတ်ဖ ೇನೆ ဟုတ်နော်ဟင်ပေးနေတယ်ပေးဝင်နေငှနေပေးနေတယ်တဲ့ဟုတ်ဗျာပြီးတော့တို့တရားသွားနာတဲ့အင်းလေးဓမာယုံမှာဒကာကြီးတယောက်က သူကဖောင်တိန်နဲ့အလုပ်လုပ်ပုံပေါ်ပါတယ်သရေးလားဟိုတို့စာရေးဆရာလားဘာလားတော့မသိဘူးဆရာတော်ကြီးပရင်ကနေဆင်းပြီးသူကြောင်းပေါ်တက်ဆရာတော်ကြီးရဲ့လက်ကိုဖောင်တိန်လေးနဲ့လိုက်ပြီးထိုးတာပဲဒါရအောင်လို့ပဲဟုတ်ကလားဟုတ်ဗျာဟင်ဘောဟောပေးတာကဒီတော့မကပေးတာအဖွာရသူကဖောင်တိန်လေးလောက်ပဲ မျက်စိပေါက်အောက်ကြတာပြောတာသူကမှဖောင်တိန်လေးနဲ့ထိုးသေးဖွာပါနဲ့ထိုးတော့ဟုတ်ပါရဲ့ဟုတ်ကလားဗျာဟုတ်တော့ဟေးပေးနေကြတာပဲလူအချင်းကြတာပဲမယူတတ်တော့မရဘူးပေါ့ဟုတ်နော်မှန်ပါပါဗျာပေးနေတာချင်းလည်းပေးတာတို့ကလက်ကထီပေါက်တယ်လို့လူချင်းတာ ယူတဲ့ဘက်ကလက်ကားယူလိုချင်တာဟွာရကျင့်ပြီးမယူခြင်းဘူးဟုတ်တော့အဲ့ဒါဟွာတာနော်ဟုတ်နော်ကိုတော့အချင်းနဲ့ပေးနေကူတို့ကအချင်းနဲ့ယူရမှာပေါ့ဟုတ်နော်တို့ကလက်ကားတောင်းလက်ကားဟိုဇီးဇီးတွေတို့ကတော့ပြောထုတ်လိုက်သေးတယ်အဲဆိုကြည့်ပါလားဩကာသအဘယ်ဒီပါကသုံးပါးရပြည့်စုံပါဟုတ်ဗျာမေတ္တရာဖို့တရားနိဗ္ဗာန်တရားကိုရရပါလို့ဤ ကြိုးစားရပါလို့မပါဘူးဟုတ်နော်ပါသလားမပါပါဘူးခင်ဗျာသလခတောင်းအချောင်းနေကျွေဖို့ရောမတရားဖို့တရားကြိုးစားပါလို့ကြီးလားဘယ်လိုတဲ့တော့သလခလာတောင်းဟင်အဲလုံးလုံးပဲအေးအေးအဲ့တော့ဟိုတို့ဘုန်းကြီးဘက်ကကောအဲတောင်းနေစုနဲ့ပြည့်စီလို့ပြောလိမ့်မယ်ထင်သလား မပြောဘူးဟင်ဇီးဇီးတွေတော့ကတော့ဟောခဲ့ပြီးသားဘာတော့မတရားဖို့တရားနိဗ္ဗာန်တရားတို့ကိုဘဝမချကြိုးစားအားထုတ်နိုင်လို့ကြသည်ဖြစ်စေဟင်နင်တို့လိုချင်တဲ့မတရားဖို့တရားကိုဘဝမချကြိုးစားကြရတယ်ဗျပေးတယ်ဘက်ကတောင်းတဲ့ဘက်ကအလကားတောင်းတာဗျပေးတဲ့ဘက်ကဘယ်လိုတဲ့တော့ဗျဟင်ဟင်အတောင်းနဲ့အပေးနဲ့ကြိုက်လားမကြိုက်ဘူး ဖွယ်ရဟုတ်ကလားဒါရင်ဟိုပေးတဲ့ပဲဘုန်းကြီးကလက်ပေါက်ကတာထင်တာပဲဟင်အလကားတော့ဝင်ပေးပေးလိုက်ပါလားဟင်မမမမမအလကားတော့တာပဲပေးလိုက်ပါလားပေးလို့ရရင်ပေးပါပေါ့ဟုတ်နော်လောက်ယူมาရမှာပေါ့ဟင်အဲ့တော့တို့ကဘယ်စုပံပံပံရင်လည်းစုပံမှာ ပန်ကောင်းပါတယ်ပန်ပါသို့တော့ဒီအာသဝ၄ပါးကကိုမအဲ့ဒီကိုပါနဲ့သူပြည့်မှာနော်ကာမအာသဝဆိုလူချင်းစိတ်ရာမွေးကြကအခုချိန်ဒီအတွေးနဲ့ဘယ်ချိန်ညပြတုံးလူချင်းစိတ်ကလေငယ်တော့ကလည်းငယ်ဝခုလည်းခုမူပါဗျာအိမ်မထက်တော့ပါဦးမှာပါယူစည်းကြောင်းကြီးအာသဝဆိုယူစည်းကြောင်းပြောတာလူချင်းစိတ်ကြီးတွေးတာ အဲရတော့ကောအားရပါလားရလည်းထတွေးတာပဲဘယ်လောက်ရရထတွေးမှာပဲတွေးနေမှာပဲဘယ်လောက်ပြည်စုံပြည်စုံတွေးနေမှာပဲအောင်ကာမအာသဝကလည်းကျိုးသိနေတာပဲကိုဘဝကိုဟာဟောငါကွာငါအဆက်အနှစ်နဲ့သလောက်လူပြည်ရောက်ရင်လူအကြောင်းသိပါပြီတော်ပြီလို့ရှိသလားမရှိပါဘူးဗျာ30ကြရင်ဟောမရှိပါဘူး40ကြရင်ဟောမရှိပါဘူးဗျာဟင်းဒီရွယ်လောက်တော့ရှိတော့ပါတော်ပြီမဟုတ်ဘူးလား တော်သေးဘူးတဲ့ဟာကလေးကိုမတော်သေးဘူးတဲ့60လဲတော်သေးဘူး80ကြတော့တော်မှာလားမတော်သေးပါဘူးဘဝယူစည်းကြောင်းပါလေနော်အဲ့ဒါကိုအာတဝဆိုယူစည်းကြောင်းပြောတာယူစည်းကြောင်းတို့မြည်သည်မဆံမှုတော့စုံတော့ယူစည်းကြောင်းဆန္ဒမရှိဘူးစုံနာပဲရှိတယ်ဟုတ်နော်သုံးနေတဲ့ဒီတိုင်းမြတ်ဒီတိုင်းကြီးသုံးနေရင်တို့ဘာကြီးဆူတောင်းနေနေ ရနိုင်ဘူးအောက်ကျဖင်းနေရမှာနော်ဟင်အဲ့တော့ဒီကာမအာတဝဒီအတွေးကလည်းတို့ညင်းမယ်ကွဟုတ်ဗျာပြီးတော့ဒိဋ္ဌိအာတဝဘာလို့လို့ငါကဟောဟိအမြဲတမ်းနော်ငါဖို့ကြီးတဲ့သူ့ဖို့ဘယ်နှခါရှိတော့ကြည်ဘူးဗျာဟင်မဟုတ်တာပြောအောင်မသားဒါစီသားတွေနာနာထားပြီးမြောင်းဦးကဥဖိုးမြနဲ့ ရွှေဘိုနဲ့ဘာမှစုမှာမဟုတ်ဟင်နော်ဦးကဥဖို့မြနာမည်ဥဖို့မြထင်တာပါပဲသူသားလေးကမောင်ထွန်းဆိုလားနာမည်တော့မေ့သွားပါပြီကျောင်းသားလေးတယောက်ရှိတယ်သူ့အိမ်ဆုံးပင့်ကထားတဲ့သူကျောင်းကဖုန်ကြီးတစ်ပါးရှိတယ်ခန်းကြီးတစ်ပါးရှိတာအဲ့ဒါကိုတန်တရာကလူချင်းလို့ပါပေါ့ဘယ်နေ့ဘယ်ရက်ဘယ်မနေ့ကြရင်သူအိမ်ကိုအာယုံဆုံးတရာဆုံးဖုန်ပေးကြွတော်မူပါဘူးအောက်ကကြွမိပုဂ္ဂိုလ်များတိ ဆရာတော်နှစ်ခန်းပြီသုံးကြောင်သားလေးမောင်ဖို့ထုံးဟေးသူ့အိမ်ဆုံးသားတာသူ့သားပါမှာတယ်သူများမခေါ်ခဲ့နဲ့ဗောဒါစီမဒါစီမကျွေးဖို့တော့မရှိပါဘူးဒီမှာကျွေးဖို့ရှိသလားအဲ့လိုမကြဘူးလို့ရှိရမှာပါဗျာအိမ်တွင်းတော့ရှိတော့ပါတယ်ဟေးဟေး အဲတော့ဘုန်းကြီးရတဲ့ဒီလောက်ရှိရတဲ့ကောင်ဆိုပြီးတော့တကြောင်လုံးကိုရင်ရောကြောင်သားရောခုန်ခုန်သွားဟင်တခါရှိသေးတယ်ပြီးတယ်ဆိုတာညနေကြဒုတော်ကဟိုအိမ်နာရှိတာမှမဟုတ်တာဟိုဒုတို့ကတော်တွေပေါ်တာကိုအဲအညီကြီးဆိုရင်ဟိုရွာနောက်ကတော်တွေသွားတာကိုတော်တွေသွားမယ်ကြံသူ့အိမ်ကခွေးခေါ်သွားတာတဲ့သူများခွေးစားမှာသို့လို့တဲ့ ရွှေဘိုနဲ့ဘယ်နဲ့တော့ဟင်ဟာမကိမရည်ဟောကလားဒိဋ္ဌိဒိဋ္ဌိဒိဋ္ဌိသာဖီကမျိုးဦးကဒိဋ္ဌိတယ်ဗျာဟုတ်ဗျာညနေတော့ဖေးသွားတာတော့သူ့အိမ်ကခွေးခေါ်သွားတာတဲ့ဗျာဟုတ်ကလားကျွေးဖို့ကောမရှိဘူးလား ဟိုဒို့တော်ရှိတယ်ကြီးတယ်ကြာတယ်ဗျာအဲ့တော့ဒိဋ္ဌိကလည်းအာဆိုသူခိုးငါကြီးတဲ့တော့ဒါနဲ့ဆိုင်နာကြီးတဲ့ပဲဟုတ်ဗျာအဲ့တော့ဒီဒိဋ္ဌိတိုင်သွားလို့ရှိရင်တို့ကငါတော်ကောရင်ဟိုတို့ကံချိုးငါနိုင်တော့မှာပေါ့နော်အဲ့တော့တို့ရိုင်းကအရင်ဖြစ်ရမှာဓာတ်ရင်ကနေလူညံပြောင်းရမှာနော်ဟုတ်နော်ဒါမှမဟုတ်ဒီအာသောကကိုလေတို့ကတတိနဲ့ဒီယူစည်းကြောင်းကိုလည်းပိတ်ရတော့မှာပေါ့ ခုနလိုချင်တဲ့အတွေးနော်အခုကငါအတွေးနော်ဟုတ်နော်ပြီးတော့အာဝိဇ္ဇာတဝအာဝိဇ္ဇာကတော့အများကြီးပါဟိုလက္ခဏာသုံးပါးမသိတာလည်းအာဝိဇ္ဇာသစ္စာမသိတာလည်းအာဝိဇ္ဇာအမှားကိုအမှန်ထင်နေတာလည်းအာဝိဇ္ဇာပါပဲတို့ရွာထဲမှာမွေးကလေးကသုံးထားတဲ့စကလုံးမှန်တယ်များအဲ့ဒါပညာတည်အဲ့ဒါအာဝိဇ္ဇာပါပဲဒါကျက်ဒါဝက်ဒါကဘသူဒါကဘယ်ဝါအဲ့ဒါအာဝိဇ္ဇာကြီးတည်းပဲ ဟုတ်နော်အဲ့တော့တို့ကလည်းမမြင်လိုက်နဲ့မြင်ထားနဲ့အဲ့ဒီနာမည်ရင်ဆွဲတာရှင်တယ်နော်နာမည်ထွေးရင်လာတာထင်နော်မြင်ထားနဲ့နာမည်ထွေးအဲ့ဒီအဝိဇ္ဇာကလည်းတတိမရှိရင်အဲ့ဒီအမိထွေးဝင်မှာပေါ့အဲအမိထွေးတော့မှကြိုက်ထွေးမကြိုက်ထွေးဒီပါမှာပေါ့ဟုတ်နော်အဲ့တော့တို့ကအဝိဇ္ဇာကလည်းအမြဲတမ်းအောက်ကိုစီးနေတယ်နော်မြင်တိုင်းကြားတိုင်းဟုတ်နော် အဲ့တော့တို့ဒီအာသောကလွတ်တာလွတ်တဲ့ရက်ရှိသလားဟိမရှိပါဘူးဗျာရှိဘူးနော်အဲ့တော့သူတို့အကုန်လုံးကတော့အော့ဖင်းပါနော်သုံးမာနော်ဆာမမဟုတ်ဘူးဟုတ်နော်အဲ့တော့တို့ကဒီဟာကကုံမလူကျင်တဲ့စုကိုရမှာဒါကုံအောင်စုတို့စီလာပြီးတော့ဘာတို့ရှိခင်းနဲ့ပြောရင်တော့ဟွာပေါ့ နာမည်ရှိတဲ့လူဆိုးများကိုလက်မတကြီးကလက်မထုတ်ခိုင်းတာဟုတ်ဗျာဟင်ဥပမာမဲ့ဒီနေမှာအဲဒီလူကလို့ဘာတွေကြညာနေကြဆိုတကြီးကညနေဆိုရင်ဟို၈နာရီဆို၈နာရီ၉နာရီဆို၉နာရီလာလာပြီးလက်မထိုးရတယ်လေအဲ့တော့တခြားမသွားပြစ်ဘူးပေါ့ဗျာခြေကျုံမပေးဘူးပေါ့ဗျာခြေကျုံဥစားလက်မလာထိုးခိုင်းဟုတ်ဗျာလက်မထိုးတော့မသွားရဲတယ်လို့ပေါ့ တို့သည်မှလည်းတပည့်တော်တို့ဟောဒီအာသောအဒီကလို့ရပါလို့ဤစွာ တို့စီလာပြီးခံဝန်ချက်ပေးတာခံဝန်ချက်ပေးတာပဲရှိသေးသနော်ဟင်မလိမ်သေးတဲ့တန်ခါများကိုမလိမ်မိအောင်လို့ဟုတ်ဗျာခံဝန်ချက်ပေးတာပဲရှိသေးတယ်ဟင်ဂတိခံတဲ့အတိုင်းရွာရောက်ကျွေးဖို့ရောက်ရင်ဒီအာသောအတွေကိုဖြတ်ထုတ်မှလား အဲဖောက်လောချလိုက်မှာလားဟုတ်ပါမလားဗျာ ဟုတ်ပါမလားဗျာဟင်ဟိုကြမှာကျင့်ရမှာနော်ကျင့်ဖို့ရာဒီမှာဆူတောင်းတာမှန်ပြီနော်ကျင့်ဖို့ရာဆူတောင်းတာဒီမှာလာဂတိခံတယ်လို့ခေါ်ပါတယ်တပည့်တော်တို့အဲ့ဒီယိုစီတောင်းကြီးအောက်ကိုဆင်းနေတာကြီးကို ပိတ်ပါတော့မယ်ဖရာလို့လာလျှောက်တာပိတ်ပါမယ်ဖရာဆိုးပါမယ်ဖရာ သို့မဟုတ်ရင်တပည့်တော်တို့ဓာညင်ကြီးကိုလူညာကိုပြောင်းမမယ်ဖရာသို့မဟုတ်တပည့်တော်တို့တွေးနေမယ်သာတတိနဲ့မှတ်ပါတော့မယ်ဖရာလို့ဂတိလာခန္ဓာဂတိခံတဲ့အတိုင်းကိုလောက်ကြလားလောက်ပါပါဗျာခုမှလုံးမှာပါဒီလိုဂတိခံတဲ့ဘောင်းကတော့ဘလောက်များပတုံးများလာပါပြီဗျာများလာပြီလောက်ပြီပြီလား ဟင်ဣရာမေပုံညာအာသောခယံဝါဟောတုဘယ်နှခါဂတိခံခဲ့ပြီးပြီတော့ဟင်လိန်စရာမရှိဘုံကြီးတဲ့လိန်တာဟင်ဟင်ဟင်ပျော်ပြောတဲ့အတိုင်းကိုလှုပ်လို့လားမလှုပ်ရင်လိန်တာပဲလေဟင်လိန်စရာမရှိသည်ရွှေဘူတွေဘုံကြီးတဲ့လိန်တာဟုတ်နော်မှန်ပါကြိုးစားရမှာပြောတာကြိုးစားနေလဲလွယ်ပါတယ်အဲ့ဒီမဲ့မတွေးပြအောင်များ ဘာမှပြောမနေနဲ့အဲရွာတဲ့လေလှုပ်ချင်တာလှုပ်ပြမတွေးပြအောင်မှဗျာအမှန်နဲ့တွေးနေတာလူကြမှာပဲဗျာဒါပြောတာမဟုတ်ဘူးလားမှန်ပါဗျာအဲ့တော့အာတော်ကလိုရပါလို့ဆိုရဲအဲ့ဒီမတွေးနဲ့ဗျာမှန်ပါဗျာဟင်မတွေးနဲ့ဗျာဒါပြောတာပဲတပည့်တော်တို့မတွေးရပါလို့ဒို့မို့တပည့်တော်တို့မှားရပါလို့ဒါပြောတာဗျာဟုတ်နော်မှန်ပါတို့ဆိုတိုင်းလိုက်ဆိုပနေနဲ့ကဲဆိုတောင်းဆို ဣဒာမေပုံညအာတဝေခယဝဟံဟောတုအရှင်ဘုရားဘုရားတပိတော်ဤဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်သည်အာတော်တရားမိဘတို့ဤကုံရာကုံကြောင်းဖြစ်သောမေဖို့ဤအထောက်အပံ့ ဖြစ်ပါစေသာဖြစ်ပါစေသာအရှင်ဘုရားရှင်ဘုရားအများဝေကြမယ်နော်ကဲဝေကြအောင်စို့အဲတော့အများလည်းတို့ပြောနေကြပဲဗျာအဲတို့ရွှေဘူဒီဒါအကုန်ပါသလားပါပါဘာဖို့အကုန်ပါရင်ဒီတော့မကပါဘူးဗျာမပါပါဘူးဗျာဟင်တအိမ်တော်မဲ့တအိမ်ကုန်ပါလို့လားမပါပါဘူးဗျာမလိုက်ချင်လို့လားဟုတ်ပါပါလိုက်ချင်တာပဲသူတို့လည်းကောင်းတယ်လို့လုပ်ချင်တာပဲ နော်မှန်ပါစေတနာရှိတာပဲဟုတ်ရမှန်ပါသို့တော့ပြည်စည်းချို့တဲ့နေလို့မလိုက်နိုင်တာတွေလည်းအများကြီးပဲမှန်ပါဗျာတချို့ကြတော့ပြည်စည်းရှိတယ်စေတနာမနေမပါတဲ့မရှိနေနေတဲ့အချိန်မှမလိုက်တာလည်းရှိနိုင်တယ်မှန်ပါပါတချို့ပြည်စည်းလည်းရှိတယ်စေတနာလည်းရှိတယ်အကြောင်းမငြိညွတ်လို့မလိုက်နိုင်တာလည်းရှိတာမှန်ပါပါသူတို့အတွက်ကိုတို့ကဒီကစေတနာမျှပေးမှာနော် မှန်ပါဗျာနော်စေတနာပြပေးတာတို့စေတနာလေးကိုသူတို့ကသာဓုသာဓုနဲ့အဲတို့လောက်တာလေးကိုကောင်းတယ်ကောင်းလိုက်တာကောင်းလိုက်တာသာဓုဆိုတာကောင်းတယ်ကောင်းတယ်ပြောတာပေါ့ဗျာကောင်းမှာတော်ပါပြီတဲ့ကောင်းပါပြီတဲ့သူတို့လုံနိုင်ကြပါပြီတဲ့အဲ့ဒါပြောတာအဲ့လိုလေးတို့ပြုတ်လိုက်တဲ့စေရနာလေးကိုဝုံမြောက်ယုံလေးနဲ့တို့ရသလိုရရမှာအဲ့ဒါကိုမျှတာလို့ဆိုတယ်ဟုတ်နော်ပြီးတော့ ရွှေဘုံမှာကောဟဲ့တို့ရွှေမျိုးတွေသေးသွားတာဆုံးသွားတာတွေကိုရှိဦးမှာနော်ရှိပါရဲ့ဗျာဟင်ရွာတဲ့ຢာထဲမှာဘလောက်များမထင်တော့ဒါကြီးပါဗျာတို့ကလည်းတော်ပြောတောင်ပြောပြောဦးမယ်ကြိုက်ခဲဟိုသင်္ကန်းညွနေတော့ကတို့ဖဲသမားတွေကဖဲရိုက်ချင်တော့ကြိုက်ခဲသံဃာဟိုတင်းချိုင်းတောင်းဆောင်သွားသွားမေးရတာတင်းချိုင်းဆောင်ကပြီးတော့ဘယ်ဘယ်နေ့ဘယ်ဘယ်ရောက်ွက်အဲဘယ်ရောက်ွက်မှာမသားရှိတဲ့ဘယ်ညာအဲ့ဒါပြောတာဟုတ်ဟင်အဲအဲ့ဒီသွားတာဟုတ် အဲသူကဟိုတင်းချိုင်းကိုဟိုညတင်းချိုင်းတော့ရတာလေဟင်အဲတော့ဖေသမားတွေကမေးတယ်ခင်ဗျားတယောက်တည်းမကြောက်ဘူးလားဟာဘာကြောက်စရာရှိဆုံးကွာဟာခင်ဗျားတစီတို့တရေတို့နဲ့ဆိုဟာတစီတရေကငါစီမရှိဘူးကွာမင်းတို့အိမ်ရွာထဲမှာရှိတာဟင်သေးတာနဲ့ငါတင်းချိုင်းဆွဲပြီးသေးတဲ့ကောင်မရှိဘူးကွာဘယ်ဆွဲမဲထင်တော့ဆွဲပါဒါဘယ်နာမှရှိမဲထင်တော့ ဟုတ်ကလားဟင်တင်းချိုင်းတော်ညီဟာပြောတယ်ငါအသေးကနေ့ငါတင်းချိုင်းဆွဲသေးတယ်မသာတယောက်မှရှိဘူးကွာဟုတ်ဗျာမင်းတို့အိမ်တွေပဲဆွဲသေးမှာဆိုတော့ကြောက်အောင်မမင်းတို့ရွာထဲကြောက်အောင်ပါဗျာဟုတ်ဗျာအဲ့တော့တို့ထဲမှာလည်းပဲအိမ်ခင်လို့မိသားစုခင်လို့ဟုတ်နော်ဟိုလည်းမချလို့အဲလူလေးနဲ့ရောင်းပေးရောင်းပေးနေလည်းရှိမှာပဲသူတို့အတွက်ကတို့ကဒီကအမျှဝေးမှသာတို့ခေါ်ပြီးကြွတင်ကြွ မကျွတ်တိုင်းလဲအထက်ကိုအစ်မြင့်တိုင်းလဲမြင့်တို့ကအဲ့ဒီစေတနာရှိရမှာနော်မှန်ပါပါဗျာသူတို့တို့လိုရဖို့နော်တို့ဒီတော်လေးတောင်တွေထဲမှာကောမရှိနိုင်ဘူးလားမှန်ပါဗျာဒါအဒီပါသူတို့တို့လိုမလုပ်နိုင်ဘူးမှန်ပါဗျာသူတို့လည်းဗုဒ္ဓဘာသာတည်းပဲမလုပ်နိုင်ဘူးသူတို့လိုဗုဒ္ဓယုံမဟုတ်ဘဲနဲ့အဲ့တော့တို့ကဗုဒ္ဓယုံရှားနိုင်တယ်ပွင့်နိုင်တယ်လှူနိုင်တယ်တန်းနိုင်တယ်နော်အဲ့တော့တို့က လုတ်ပြီးရေသူတို့ကိုလည်းအမျှဝေရမှာနော်မှန်ပါဗျာဟုတ်နော်မှန်ပါဗျာဒီစေရနာနဲ့ဝေနော်မှန်ပါဗျာဟုတ်ဗျာမှန်ပါကိုရွှေကိုမှာတန်ရစ်တဲ့တရှိတို့လိုဘုရားယုတ်သမားတွေပေါ့မှန်ပါဗျာနော်ရွာရွှေမျိုးရရွှေမျိုးတွေနော်ပြီးတော့ခုနကဟိုတို့ရွှေဟိုဟာပေါ့ရွှေဟောင်းမျိုးဟောင်းတွေကွယ်လွန်တာတွေဟုတ်နော်မှန်ပါဒီမှာရှိနေတဲ့မကြုံမလို့တွေအကုန်လုံးအာယုံပြုပြီးအမျှဝေကြသူကွယ်မှန်ပါ ကယ်လိုက်ဟုဣဒံနောဣဒံနောပုံရပါကံပုံရပါကံသဗ္ဗတတ္တနာသဗ္ဗတတ္တနာဒီမာဒီမာအရှင်ဘုရားအရှင်ဘုရားဘုရားတပိတော်ဘုရားတပိတော်တပိတော်မတို့ဣတပိတော်မတို့ဣဣဒါနကုသိုလ်ဣဒါနကုသိုလ်သီလကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဘာဝနာကုသိုလ်ထိုထိုပုံညာထိုထို ဖို့ဘာကတို့ကိုအာလုံးကြာကြာသမျှမြာမြာမြာမြာမြာမြာ 这不要吗？怎么样？ <laughs> ကျိုးတရားတို့ကို တိုးပွားအောင်ကြိုးစားနိုင်ကြပါစေ။